သက္ကရာဇ်2564ခု၊ကောဇာသက္ကရာဇ်1382ခု၊ကဆုန်လဆန်း၁၂ရက်နေ့၃ရက်၅လ၂၀၂၀ခုနှစ်မှာဦးဇင်းတို့ယနေ့ဒကာဒကာမပေါင်းသူတော်ကောင်းတို့တွေဦးဇင်းဒီနေ့ဟောကြားပေးမယ့်တရားခေါင်းစဉ်ကတော့ဝေဒနာနုပဿနာ တတိပဋ္ဌာန်တရားတော်ဦးဇင်းတို့တရားတော်မတွေခန္ဓာရတော့ဒီခန္ဓာကြီးမှာဖြားတယ်နားတယ်ခေါင်းမူးတယ်ခေါင်းကိုက်တယ်မူးတယ်ဝေးတယ်အော့တယ်အန်းတယ်ဆိုပြီးတော့ခန္ဓာရတော့ခန္ဓာဒုက္ခတွေရကြတယ်အဲ့ဒီခန္ဓာဒုက္ခရတော့ ဘလို့လဲသက်သာရလားနေရထိုင်ရတာသက်သာရလားဘလို့များရှိလဲလို့မေးဝေဒနာတွေကတက်လိုက်တာမခံနိုင်ဘူးကောင်းကြီးကကြိုက်တယ်ခြေတော်ကြီးကကြိုက်တယ်ဒီဝေဒနာတွေပြင်းထန်လိုက်တာ ဝေဒနာနှိပ်စက်တာ ပြောလေပြောတာရှိကြတယ်ဦးဇင်းတို့ဝေဒနာဆိုတဲ့စကားလုံးက ဦးဇင်းတို့မြန်မာတွေယူသုံးလိုက်တဲ့အခါကျတော့ယောဂာနဲ့ဝေဒနာနဲ့အဲ့ဒါယောနေတာမြတ်စွာဘုရားပြောခြင်းနဲ့ဝေဒနာနဲ့ဦးဇင်းတို့အလုံးယူထားတဲ့ယောဂာနဲ့အဲ့ဒါကမတူဘူးနော်ယောဂါဆိုတာခန္ဓာကိုယ်ကြီးအခုဓာတ်ကြီးလေးပါးတွေဖောက်ပြန်တဲ့အခါကျတော့ပူတယ်တောက်တယ်တင်းတယ်ထုံတယ်ကျင်တယ်ကြိုက်တယ်ဆိုပြီးဖောက်ပြန်မှုဖြစ်တဲ့အခါမှာ အဲ့ဒီမှာတခါတည်းနာကျင်ကြိုက်ခဲပြီးတော့ကိုဆင်းရဲတယ်ကိုဆင်းရဲရင်စိတ်ဆင်းရဲတာပေါ့နော်အဲ့ကိုဆင်းရဲစိတ်ဆင်းရဲတွေ तू ကဖြစ်လာတာဖြစ်လာတာကအဲ့တော့ तू ကအဲ့ဒါကဒီပေါ်ကဖြစ်တာကခန္ဓာရဲ့ဒါပြောရရင်တော့အာယုန်တွေရဲ့ဖောက်ပြန်တဲ့သဘောနော်အာယုန်ရဲ့ဖောက်ပြန်တဲ့သဘော ဟိုဘက်ကဝေဒနာနံခံစားတာအဲ့ဒါကတတ်တတ်ဝေဒနာရဲ့သဘောကဘာကိုခံစားအဲ့အာယုံကိုသူကခံစားတာအဲ့ဒီအာယုံကိုခံစားတာကိုသေချာကွဲအောင်နားမလည်လိုက်တဲ့အခါကျတော့အကုန်လုံးသူကဝေဒနာလို့ပဲသတ်မှတ်လိုက်တာအဲ့တော့ခန္ဓာကိုယ်မှာဓာလေးပါဖောက်ပြန်တဲ့အာယုံ နော်ဖောက်ပြန်လာတဲ့အခါကျတော့ဖုထပဓာတ်နဲ့ကာယအကြည်ဓာတ်နဲ့တွဲထိတဲ့အခါဖောက်ပြန်လာတဲ့အဲ့ဒီအာယုံအဲ့ဒီဟာကအာယုံအဲ့ဒီပေါ်မှာမှအဲ့ဒီအာယုံကိုမှခံစားတာဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာ ဆိုပြီးတော့မြတ်စွာဘုရားခံစားမှုကို၃မျိုးဟောလိုက်တာအဲ့ဒီခံစားမှု၃မျိုးတည်းမှာဦးဇင်းတို့ကအခုဒါ ဒီခံစားမှုဟာဘလို့ခံစားသလဲဆိုတာအဲ့ဒါကိုအရင်ကွဲအောင်ဦးဇင်းတို့ကမှတ်သားရမယ်အဲ့ဒါမကွဲရင်အာယုံနဲ့နော်ဒီခံစားမှုနဲ့မကွဲတဲ့အခါကျတော့အကုန်လုံးရောထွဲပြီးတော့အလုံးကနာရဝေဒနာကြိုက်တာဝေဒနာကျင်တာဝေဒနာ ဆိုပြီးဝေဒနာဝေဒနာပဲအကုန်လုံးသွားပြီးတော့တတ်မှတ်ထားလိုက်တဲ့အခါကျတော့အဲ့ပေါ်မှာလုံးထွေးနေလို့နော် ။ကြောင့်မို့အာယုံရဲ့သဘောကဥပမာရူပါယုံဆိုတဲ့အစင်းအဲ့ဒီအစင်းအာယုံလေးတစ်ခုပေါ်လိုက်ပြီမျက်စိအကြည်နဲ့အစင်းနဲ့တိုက်တာမျက်စိအကြည်နဲ့ဟိုကအစင်းအာယုံလေးနဲ့ရူပါယုံဆိုတဲ့အစင်းအာယုံလေးနဲ့တိုက်လိုက်တဲ့အချိန်မှာ तू ကမြင်သိစိတ်ဖြစ်တာပေါ့အဲ့ဒီမြင်သိစိတ်ဖြစ်တဲ့အခါမှာမှ အဲ့ဒီမြင်သိစိတ်ပေါ်မှာသုံးခုပေါင်းစုံတာအဲ့ဒါမျက်စိအကြည့်ရဲ့အစင်ရူပါယုံရဲ့မြင်သိစိတ်ရဲ့ဆိုတဲ့သုံးခုပေါင်းစုံလိုက်တဲ့အခါကျမှဖတ်တာလို့ခေါ်တာဖတ်တာပစ္စယဝေဒနာအဲ့ဒီသုံးခုပေါင်းစုံတာပေါ်မှာခံစားမှုဝေဒနာဖြစ်တယ်အဲ့တော့ဟိုဘက်ကအာယုံအစင်းအာယုံပေါ်မှာ तू ကသွားပြီးတော့ဒါအခုပြောတဲ့အစင်းအာယုံရဲ့သဘောပေါ်မှာ ဒါခံစားတဲ့သဘောနော်အာယုံရဲ့အာယုံနဲ့တွဲထိလို့ခံစားရတာဆိုလိုတာနော်နားနဲ့အတန်းနဲ့ကြားတဲ့ခါအတန်းအာယုံတွဲထိလို့အဲ့အတန်လေးကကောင်းလိုက်တာဒီတန်လေးကဆိုးလိုက်တာဆိုတော့ဒုက္ခအာယုံဒုက္ခအာယုံဥပ္ပခါဆိုတဲ့အဲ့ဒီအာယုံနေလာပြီးတော့ဖြစ်သွားတာနော်အဲ့ဒီအစင်းနဲ့အတန်နဲ့အဲ့ဒါတွေတိုက်ဆိုင်မှုတွေကြောင့်မို့နော်ဒီတိုင်းမဲ့ခန္ဓာကိုယ်နဲ့ကာယအကြည်ဓာတ်နဲ့ဖုထပ္ပဓာတ်နဲ့ ပေါင်းစုံလိုက်တဲ့အခါမှာအဲ့ဒီမှာသူကဒုက္ခအာယုံဒုက္ခအာယုံဆိုပြီးတော့တောင့်တင်းတက်လာတဲ့ဟာကြီးကို ကိုမကြိုက်တဲ့အခါကျတော့ဒုက္ခရဲ့အာယုံဖြစ်တာပေါ့။ရမို့အာယုံကမျက်စိမှာဆိုရင်လည်း၃မျိုးနားမှာလည်း၃မျိုးနှာခေါင်းမှာ၃မျိုးရှားမှာ၃မျိုးကိုယ်မှာ၃မျိုးမနှောထဲမှာကိုတွေးနေတဲ့ဓမ္မယုံအာယုံလေးတွေအဲ့ဒီဓမ္မယုံဆိုတဲ့အာယုံလေးတွေကိုမိမိရဲ့တယောက်တည်းတွေးနေတဲ့အခါသားအာယုံလေးတွေးမိမယ်သမီးအာယုံလေးတွေးမိမယ် တွေးနေတဲ့အခါကိုတယောက်ထဲတော့မှဩဒုက္ခဝေဒနာလေးဖြစ်တဲ့အခါဝမ်းသာတခါတလေကြောင့်စိတ်ဆင်းရဲတရားတွေးပြီးတဲ့အခါကျတော့စိတ်ဆင်းရဲပြီးတော့ဒါတွေးရင်းနဲ့လည်းဖြစ်တာဒါကြောင့်မို့အာယုံနဲ့ခံစားမှုနဲ့မတူဘူးเนาะအဲ့ဒီခံစားမှုဝေဒနာကိုရှုရเนาะခံစားမှုဝေဒနာရှုရမှာအဲ့တော့ဒီခံစားမှုဝေဒနာရှုပုံရှုနည်းကိုတော့ဦးဇင်းအပိတ္တမှာပြောမယ်ပို့ပြီးတော့ဦးဇင်းတို့ဒီဝေဒနာရဲ့သဘောကို ရှင်းလင်းသွားအောင်လို့ဦးဇင်းတို့ရသော်ဘုရားရှင်လက်ထက်ကအရှင်နန္ဒကဆိုတဲ့မထေမြတ်ကြီးဟောခဲ့တဲ့တရားလေးနဲ့ရှင်းပြီးတော့ဝေဒနာရဲ့သဘောလေးတွေကိုအရင်ဆုံးနားလည်အောင်ထပ်ပြီးတော့ပြောပြမယ်။အဲ့ဒီကနေမှရှုွက်ဘလို့ရှုမယ်ဆိုတာကိုဦးဇင်းတို့ကအဲ့လိုသွားမယ်။ဒါကြောင့်မို့ဒီတရားကဉာဏ်နဲ့နာမှရမယ်။အဲ့တော့တရားနာတဲ့တရားယောဂီများကလည်းဦးဇင်းတို့ခန္ဓာ ဉာဏ်နဲ့စိုက်ပြီးတော့လိုက်ပြီးတော့တရားနာရင်းနဲ့ရှုပါဒီတရားကနော်ကိုယ့်အနကိုတခါတည်းစပြီးတော့တရားထိုင်ရင်းနဲ့နားလာခဲ့ရင်တော့ဒါလေးပါဖောက်ပြန်တဲ့ဝေဒနာတွေရဲ့အပေါ်မှာအဲဘလို့ရှုမယ်ဆိုတာကိုဦးစင်းကတခါတည်းပြောသွားပါနော်ပြောသွားမယ်ဆိုတော့အဲ့ဒါတရားထိုင်ရင်းနဲ့အဲ့ဒါအခုနားကတရားနာဉာဏ်ကခန္ဓာကိုယ်မှာရှုပါနော်တရားနာရင်းနဲ့ခန္ဓာကိုယ်မှာရှုပြီးတော့ဒီနေ့ တရားကလိုက်ပြီးတော့အဲ့လိုလုံးမှဒါမှပို့ပြီးတော့နားလဲမှာအဲ့ဒါတရားအနှစ်သာရဇလန်းဇက်ွက်နားထောင်ကောင်းဟောတဲ့တရားတွေပုံဒီတရားတွေကခန္ဓာကိုယ်မှာဓာလေးပါဖောက်ပြန်တဲ့အခါဘလို့တွေရှုမယ်ဘလို့တွေပြောင်းမယ်စိတ်ကိုဘလို့ထားမယ်ဆိုတာမျိုးထားတတ်အောင်လို့နော်အဲ့ဒီအတွက်ဒီနေ့ဒီတရားကို ဟောမှာဒါကြောင့်မို့ဘုရားရှင်ရဲ့လက်ထက်က အရှင်နန္ဒကဆိုတဲ့မထေရမြတ်ကြီးရှိတယ်မထေရမြတ်ကြီးကဘိက္ခုနီမတွေကိုအလှည့်ကျ တန်ဃာတော်များတရားဟောပေးဖို့မိတွေးတော်ဂေါရမီကရှောက်တယ်ရှောက်တဲ့အခါကျတော့အရှင်နန္ဒကမထေရအလှည့်ရောက်ရင် အရှင်နန္ဒကမထေရတရားမဟောဘူးသူကတခါတည်းဘိက္ခုနီမတွေတရားဟောဖို့အလှည့်ကြတဲ့နေ့ကျတော့ဟိုเจ้าပြဒီเจ้าပြပြီးတော့ပဲခကြီးထွက်ထွက်သွားတယ်အဲ့တော့အရှင်အနန္ဒာရသော်ဘုရားမေးတယ်နန္ဒကာကြီးတရားမဟောဘူးလား မှန်ပါဗျာသူ့လက်ရောက်ရင်တရားမဟောဘူးဖေရရသော်ဖေရအေးဒီတခါတော့အဲ့ဒါနန္ဒကဟောခိုင်းသူတရားဟောမှရမယ်ဘိက္ခုနီမတွေကိုတရားဟောပေးပါဆိုပြီးတော့ဘိက္ခုနီမတွေတရားဟောခိုင်းတယ်အဲ့ဒါနဲ့မြတ်စွာဘုရားမိန့်တော်မူတာဆိုတော့အရှင်နန္ဒကကလည်းရှောင်လွှဲလို့မရဘူးဘာကြောင့်အရှင်နန္ဒကက သူကဘိက္ခုနီမတွေတရားမဟောတာတော့ဆိုတော့အဲ့ဒီဘိက္ခုနီမ900အဲ့ဒီ900ကသူအရင်တော့ကရှင်မြင်ဖြစ်ခဲ့တုန်းကအကုန်လုံးကသူ့ရဲ့မောင်မမိတ်တန်အဲ့ဒီတော့သူ့ရဲ့မောင်မမိတ်တန်တွေဖြစ်ခဲ့တဲ့အပေါင်းဖော်တွေဆိုတော့သူ့ရဲ့အဘိညာဉ်နဲ့ကြည့်ပြီးတော့အဲ့ဒီဟာတွေကို ပြန်ပြီးတော့သွားတွေ့ရမယ်ဆက်ဆံရမယ်ဆိုသူ့စိတ်ထဲမှာရှက်စနိုးဖြစ်တယ်တဲ့။ဘာကြောင့်လဲဆိုတော့အဘိညာဉ်ရတဲ့ပုံကိုယ်တွေကလှမ်းမြင် ရှင်နန္ဒကတို့ခုချိန်တိတောင်မှအတူတူပဲနေနေတော့မယ်လို့ကဲ့ရဲ့တရားဖြစ်နိုင်မယ်ဆိုပြီးတော့စိုးယုံပြီးတော့အဲ့ဒါသူကမဟောတာဒါပေမဲ့ဒီဘိက္ခုနီမတွေကလည်းဒီအရှင်နန္ဒကနဲ့အရင်အတိတ်ပါရမီတွေရှိခဲ့ဘူးတဲ့အခါကျတော့အရှင်နန္ဒကဟောမှာပဲငါတို့တော့တရားရမှာလို့သူတို့စိတ်ကလည်းစွဲထားတော့မြတ်စွာဘုရားတတ်တော်တရားရှိတာတော့မှမြတ်စွာဘုရားရဲ့တရားနဲ့သူတို့ကတရားထုကမရရှာဘူး အရှင်နန္ဒကပဲစောင့်နေတာဆိုတော့အဲ့တော့မြတ်စွာဘုရားလည်းအရှင်နန္ဒကချွတ်မှသူတို့ကရမယ်ဆိုတော့အဲ့ဒါနဲ့အရှင်နန္ဒကသွားဟောခိုင်းတာဟောခိုင်းတော့အရှင်နန္ဒကကကြွသွားပြီးတော့ဘိက္ခုနီမတွေကိုနမတော်လို့သူကအဲ့လိုခေါ်လိုက်တယ်နမတော်တဲ့ငါဟောမဲ့တရားကို နားလည်ရင် နားလည်တဲ့အကြောင်း နားမလဲရင်နားမလဲတဲ့အကြောင်းမရှင်းရင် မရှင်းတဲ့အကြောင်းကိုနှမတို့ငါ့ကိုချက်ချင်းပြန်ပြီးတော့မေးကြပါ ပွင့်ပွင့်လင်းလင်းတရားကို နာယူကြပါမရှင်းတာရှိရင်စိတ်ထဲမှာမထားနဲ့မရှင်းတာရှိရင် ပြန်မေးဘိက္ခုနီမတွေအရှင်ဖုရားအရှင်ဖုရား အဲ့ဒီလိုပြောတာကိုက တပည့်တော်တို့မှာဝမ်းသာလှပြီဖရတဲ့နော်အမေးဖြေနဲ့အရှင်နန္ဒကကဟောတော့တပည့်တော်တို့ကအဲ့လိုအတန်ကြားကြတဲ့ကိုကအဲ့လိုတွေခွင့်ပြုကြတဲ့ကိုကဝမ်းသာလှပြီဖရတဲ့ဟုတ်ပြီတဲ့အဲ့ဒါဆိုရင်အခုစပြီးတော့တရားဟောမယ်ဒီခန္ဓာကိုယ်ကြီးထဲမှာနော်အစိတ်အပိုင်း6ခု အဲ့ဒီ6ခုရှိတယ်တဲ့အဲ့ဒီ6ခုကဘာတုံးဆိုတော့မျက်စိ အကြည့်မျက်စိမြင်တတ်တဲ့အခုမျက်စိထဲမှာအတွင်းထဲမှာနော်မိကျဆန်ကောင်းလောက်ရှိတဲ့မြင်လို့ရတဲ့သိလို့ရတဲ့မျက်စိအကြည့်ဆိုစကုပတာဒဆိုတာလေးရှိတယ်အကြည့်ယုံလေးအဲ့ဒီမျက်စိအကြည့်ယုံလေးဟာ နှမတို့မြဲသလားမမြဲဘူးလားမမြဲပါဘူးဖေ။မျက်စိအကြည့်ထဲမှာရှိတဲ့စက္ခုပတာဒသည် မြဲသလားလို့မေးတာ။မမြဲပါဘူးဖေ။မမြဲဘူးဆိုရင်နာအကြည့်ရောမြဲသလား နားရဲ့အတွင်းထဲမှာလည်းအတန်တွေကိုကြားလို့ရတဲ့အကြည်ဓာတ်ရှိတယ်။နားအကြည်ကလည်းမမြဲပါဘူးဖေ။နှာခေါင်းမှာအကြည်ဓာတ်ရှိတယ်။အဲ့ဒီနှာခေါင်းအကြည်ဓာတ်ကရော မြဲသလား။အဲ့ဒါကလည်းမမြဲပါဘူးဖေ။တဲ့နှာခေါင်းအကြည်ဓာတ်ကလည်းကဲရှားအကြည်ဓာတ်ရှိတယ်။စားတဲ့အခါတွေမှာအရသာ တွေးထီတာရှားအကြည်ဓာတ်ရှိလို့ အကြည်ဓာတ်ပြတ်သွားပြီဆိုရင်ဘယ်ရတာမှစားလို့မကောင်းတော့ဘာရတာမှမရှိတော့အဲ့ဒါအကြည်ဓာတ်ပြတ်သွားပြီအဲ့ဒီအကြည်ဓာတ်ဟာရောမြဲသလားမမြဲဘူးဖေဟာနော်အခုခြိုတာစားရင်ခြိုတဲ့ဓာတ်ခါတာစားရင်ခါတဲ့ဓာတ်နော်အနံ့ကလည်းဒီတိုင်းပဲအနံ့လေးခံလိုက်လို့ရှိရင် အခုရေမွေးအခုပုတ်စော်နံတဲ့ဟာအခုစိမ့်ရွှေရွှေနံတဲ့အနံ့နေရာလဲဒီလိုပဲမမြဲဘူး ကာယဒီကာယအကြည်ဓာတ်ဆိုတာလည်းရှိတယ်အဲ့ဒီအကြည်ဓာတ်ကလည်းဒီတိုင်းပဲသူကလည်းမမြဲဘူးခန္ဓာကိုယ်ကြီးပေါ်မှာဖုဒ္ဓဘာသာနဲ့တွေ့လိုက်တဲ့အခါကျတော့တင်းတယ်တောက်တယ်ပူတယ်ပေါ်လာတဲ့သဘောပေါ်မှာအဲ့ကာယအကြည်ဓာတ်တွေဖောက်ပြန်နေတာလည်းတစ်မျိုးပြီးတစ်မျိုးဖောက်ပြန်ပြတာအဲ့ဒီတော့အတွင်းအာရဏ6ပါးလို့ပြောတဲ့စက္ခု အကြီးသောတာအကြီးဂါဏအကြီးဇိဝအကြီးကာယအကြီးမနောအကြီးနော်ဘဝင်မနောစိတ်ဦးဇင်းတို့အဲ့ဒါနှလုံးဘူးအိမ်မှာတည်နေတဲ့မနောအကြီးကလည်းမမြဲဘူးအဲ့ဒီအတွဲအာယတနာ6ပါးတဲ့အဲ့ဒါကိုအဲ့ဒီအတွဲအာယတနာ6ပါးဟာနှမတို့ မြဲသလားမမြဲဘူးလားညာနဲ့သေချာကြည့်ပါဆိုတော့ဘိက္ခုနီမတွေကဘာလျှောက်လဲဆိုအရှင်ဘုရားတဲ့အဲ့ဒီအတွင်းအာယတနာ6ပါးဟာမမြဲဘူးဆိုတာကို ရှည်မြင့်စွာသောကြာမြင့်စွာသော ကာလကလေးဘုရားတပည့်တော်တို့သိနေပါပြီဘုရားအဲ့ဒါသိနေတာကိုကဘာကြောင့်သိတာတော့ဆိုတော့ ဦးဇင်းတို့ဒကာဒကမတွေမှတ်ထားပါဝိပဿနာကို နေတိုင်းအားထုတ်လာခဲ့တဲ့စွမ်းအားကြောင့်ဝိပဿနာတရားကိုတဲ့နေ့စဉ်နေ့တိုင်းအားထုတ်ခဲ့တဲ့စွမ်းအားကြောင့်အဲ့ဒီအကြည်၆စုံကိုသူတို့ကမြင်နိုင်တဲ့စွမ်းအားတွေရှိနေပြီလို့ပြောတာ အကြည်၆ဆောင်ကအခုဦးဇင်းတော်ဒကာဒကမတွေဦးဇင်းရှိရပြောတယ်နောက်ကရှိမှန်းတော့သိတယ်အဲ့ဒီအကြည်၆ဆောင်ကိုဦးဇင်းတို့မသိနိုင်သေးဘူးနားကြည်ရှိတယ်လို့သိတယ်နှာခေါင်းကြည်ရှိတယ်လို့သိတယ်နော်ရှားကြည်ကာယအကြည်ရှိတယ်လို့သိတယ်မနောကြည်ဘဝင်ကြည်ရှိတယ်လို့သိတယ်အဲ့ဒါကိုဦးဇင်းတို့ဒကာဒကမတို့တွေအဲ့ဒါကိုသေးသေးချာချာမြင်ပြီလားလို့မေးရင် အဲ့ဒါမမြင်သေးဘူးအဲ့ဒါမမြင်တာဘာကြောင့်လဲဆိုတော့တမာတိမရှိလို့အခုအရှင်နန္ဒကဟောလိုက်တဲ့အခါကျတော့ဟိုကဘိက္ခုနီမာရီအရှင်ဘုရားတဲ့ရှင်မြင့်စွာသောကာလယဒေကကိုကတပည့်တော်တို့ကအဲ့ဒီဟာကိုသိနေပြီဘုရားတဲ့နော်အဲ့ဒါကို မမြဲတာကို မြင်အောင်ကြည့်ပါတဲ့မှန်ပါဗျာအဲ့ဒါမမြဲတာကိုလည်းတပည့်တော်တို့မမြဲမှန်သိနေပါပြီဗျာဟောအရှင်နန္ဒကက ပြောလိုက်တဲ့အတွင်းအာယရဏ6ပါးအဲ့ဒီအတွင်းအာယရဏ6ပါးရဲ့မမြဲတဲ့သဘောလေးကိုဉာဏ်နဲ့မြင်အောင်ကြည့်တယ်ဆိုတော့မှန်ပါဗျာတပည့်တော်တို့မြင်ပါပြီဗျာအခုမှမြင်တာမဟုတ်ဘူးဗျာတဲ့ဟောအကြာကြီးကလေးကတပည့်တော်တို့ကအဲ့ဒီဟာကို မြင်နိုင်ခဲ့ပြီဖုရားတဲ့သူတို့မှာအကြည်6စုံကို မြင်နိုင်တဲ့တမာတိတွေသူတို့မှာအကုန်အပြည့်ရှိတယ်အဲ့ဒီကနေပြီးတော့ဒါဆိုကောင်းပြီနှမတော်တဲ့အပြည့်မှာနော်အဆင်းရှိပါတယ်တဲ့ဒီမျက်စိအကြည်လေးနဲ့လှမ်းကြည့်လိုက်လို့တိုက်ဆိုင်တဲ့အခါ အဖြူအဝါအနီးအပြားယောက်ျားမိန်းမခွဲကြောင်ကြက်ငှက်ဆိုတဲ့ အဲ့ဒီမှာကြည့်လိုက်တဲ့အခါကျတော့အစင်းရုပ်အဲ့ဒီအစင်းရုပ်ကလည်းမြဲသလားမမြဲဘူးလားတဲ့အပြင်မှာရှိနေတဲ့အစင်းတွေကလည်းမမြဲပါဘူးဖေ။တဲ့ဒီတိုင်းပဲအပြင်မှာရှိနေတာလေးတွေကလည်းအခုသိရွယ်လေးတွေကြည့်လိုက်ရင်လည်းမမြဲတဲ့သဘောရွက်နှုလေးတွေထိုးလာတယ်ပြီးရင်နည်းနည်းလေးရွက်ရွက်လေးတွေရင့်ရောလာတယ်။အော်အစိမ်းရောင်လေးတွေကနေနောက်ဝါရောင်လေးတွေပြောင်းအဝါရောင်လေးတွေကနေပြောင်းပြီးနောက်ဆုံးတော့ကြွေကြရတာပဲ။ အင်ကြီးရောင်လေးတယ်အခုမဲနေတယ်အခုဖြူနေတယ်အခုစိတ်နေတယ်တမျိုးပြီးတမျိုးအယောင်လေးတွေပြောင်းနေတာပါပဲဖျားအဲ့တော့မြင်နေတဲ့အစင်းကလည်းပဲနှမတော်တဲ့သေးသေးချာချာညံနဲ့ကြည်သမ်းပါအဲ့ဒီမြင်နေတဲ့အစင်းတွေကရောမြဲသလားမမြဲဘူးလားမမြဲပါဘူးဖျားတဲ့ကဲကြားနေတဲ့အတန်ရောတဲ့ ကြားနေတဲ့အတန်ကမြဲသလားမြဲတယ်ဆိုရင်ဥစဉ်ပထမဆုံးစတရားဟောတဲ့အတန်ကဲတီးစေလို့ငါနာမှာတီးစေလို့ပြောရမှာပေါ့အခုမရဘူးတဲ့နော်ဘာကြောင့်လဲဆိုတော့ရှေ့အတန်လေးပေါ်လာလိုက်နားနဲ့အဲထိကြိုက်ပြီးတော့တိုက်ပြီးတော့တခါတည်းပြက်သွားပြီနောက်တန်တစ်မျိုးပေါ်လာအဲ့တော့ကိုယ့်ရဲ့နားကြီးရှိတော့နောက်တန်ကလည်းဆက်ဆက်ပြီးတော့ကြားနေရပြန်အဲ့ဒီတော့နားကြီးကလည်းပဲ မြဲသလားနှမတော်တဲ့မမြဲပါဘူးအရှင်ဘုရားတဲ့နော်အဲ့တော့အပြင်ကအတန်ကလည်းမမြဲဘူးနာကြီးကလည်းမမြဲဘူးဖေရနော်အပြင်ကတတ္တာယုံဆိုတော့အတန်အာယုံကလည်းမမြဲဘူးတဲ့နော်အဲ့ဒီလိုပဲနော်ခန္ဓာယုံတဲ့နော်ရေမွေးနဲ့ဘာနဲ့ညာနဲ့ဆိုတော့အဲ့ဒီအနတ်နေရာလည်းပဲမြဲသလားဆိုတော့မမြဲဘူး နော်အဲ့ဒီကနေမှ စားတော့တဲ့တွဲထိတဲ့အာယုံနော်ရှာနဲ့အကြည်နဲ့နော်တွဲထိတဲ့အခါမှာနော်ရှာကြည်နဲ့ဒီကအစာအာဟာရနဲ့တွဲထိလိုက်တဲ့အခါမှာအဲ့ဒီတရားတွေကလည်းမြဲသလားနှမတို့မမြဲပါဘူးဖေ။တဲ့ရူပယုံကလည်းမမြဲဘူးတတ္ထာယုံကလည်းမမြဲဘူးခန္ဓာယုံကလည်းမမြဲဘူးရတ္တာယုံဆိုတဲ့စားတဲ့အာယုံတွေကလည်းမမြဲဘူး ဖွတ်ထပါယုံနဲ့ခန္ဓာကိုယ်မှာတွေးထိတယ်နော်ပူတဲ့သဘောလေးနဲ့တွေးရင်ပူလိုက်တာပဲအေးတဲ့သဘောလေးနဲ့တွေးထိရင်ခန္ဓာကြီးကအေးလိုက်တာပဲကာယကြည်ဓာတ်နဲ့ဖွတ်ထပါနဲ့တွေးထိတဲ့အခါမှာအဲ့ဒီနှစ်ခုကမြဲသလားမမြဲပါဘူးဖေဟာမနောနဲ့ဓမ္မနဲ့တွေ့တဲ့အခါမှာလည်းမြဲသလားအဲ့ဒီဓမ္မယုံနဲ့ကလည်းအခုသားရောက်အာယုံလေးတွေးမိလိုက်အခုသမီးအာယုံလေးတွေးမိလိုက်အဲ့ဒီအာယုံရဲ့သဘောတွေကလည်းမမြဲပါဘူးဖေဟာအတွင်း အာယတနာ6ပါးအပြင်အာယတနာ6ပါးတဲ့အဲ့ဒီတရား12ပါးဒီဥစဉ်တို့တရားဓမ္မတွေတန်တရာကြီးကို ရှီအောင်တန်တရာထဲမှာအကြာကြီးနေရအောင်အဲ့ဒီတရားတွေကဥစဉ်တို့ကိုလှုပ်ထားတာနော် အတွင်းအာယနာ6ပါးအပြင်အာနာ6ပါးအာယတနာ12ပါးကိုတန်တရာအဲ့ဒါရှီအောင်လှုပ်တတ်တဲ့တရားလို့ဘုရားက ဟောတာ ဒါကဘာကြောင့်ရှည်အောင်လုပ်တတ်တာလဲဆိုတော့အဲ့ဒါကိုမမြဲတာကိုမမြဲမှမသိလို့မမြဲမှမသိတဲ့အခါကျတော့မျက်စိနာနာလျာကိုစိတ်ကိုတတ္တဝါတွေဟာအင်မတန်မှ ခင်တွယ်ကြတယ်မြတ်စွာဘုရားကငါမျက်စိငါမျက်စိဒီမျက်စိလေးမကန်းအောင်ငါနာငါနာဒီနာလေးမကန်းအောင်နော်ငါနှာခေါင်းငါပါးစပ်ဒါလေးကိုပဲအင်မတန်မှသိမ့်ပိုက်ကြတယ်ဆွဲမကြတယ်တွေ့တာကြတယ်တကယ်တမ်းကတော့ မျက်စိကလည်းဘာနှစ်သာရရှိလဲဘာမှနှစ်သာရမရှိဘူးမြင်တတ်တဲ့သဘောပဲ ရှိတာနားကလည်းကြားတတ်တဲ့သဘောပဲရှိတယ်မျက်စိကလည်းမြင်တတ်တဲ့သဘောလေးပဲတဲ့သူ့သဘောလေးကဒါပဲတဲ့နားကလည်းကြားတတ်တဲ့သဘောလေးပဲတဲ့နော်နှာခေါင်းကလည်းနံတတ်တဲ့သဘောလေးနော်ဟိုကလည်းရတာကိုသိတတ်တဲ့သဘောလေးဒါလေးတွေပဲရှိတာကို တခါတည်းငါ့ကိုငါဟာငါဥစ္စာဆိုပြီးတဏမာနဒိဋ္ဌိနဲ့သုံးတတ်တယ်တဲ့အဲ့ဒီအတွင်းအာရဏ6ပါးတွေမမြဲတာကိုမမြင်ဘူးတဲ့အပြင်အဆင်းတွေကိုလည်းဒီတိုင်းပဲတဲ့ဟာဒီဆင်းလေးလှလိုက်တာဟိုအလှတာတွေကအကုန်လုံးပြောင်းသွားပြီကိုကအဲ့ဒါလေးကိုပဲစိတ်ထဲမှာစွဲလန်းပြီးနှစ်သက်ပြီးတော့တဏမာနဒိဋ္ဌိနဲ့ပြန်ကပ်နေလို့အဲ့ဒါကြောင့်တန်တရာချက်တွင်တတ်သောတရားလို့ပြောတာ အဲ့တော့အတွဲအာရဏ6ပါးအပြင်အာရဏ6ပါးဆိုတဲ့အဲ့ဒီတရားတွေဟာနမတော်တဲ့ညံထဲမှာ ကြည့်လိုက်တဲ့အခါကျတော့မြဲသလားတဲ့မမြဲပါဘူးဖျားတဲ့အဲ့ဒီတရားတွေမမြဲတဲ့ဟာကိုဖျားတပည့်တော်တို့ကအကြာကြီးကြတဲ့ဟောတုံးကကြတဲ့ကိုကတပည့်တော်တို့ကဝိပဿနာဉာဏ်နဲ့တပည့်တော်တို့မြင်လာခဲ့ပါပြီဖျားဟုတ်ပြီတဲ့ဥပမာပေးမယ်နှမတို့ အခုထွန်းထားတဲ့အဲ့ဒီစီမီးကွက်လေးဟာမီးစာလည်းရှိတယ်စီလည်းရှိတယ်တောက်နေတဲ့မီးတောက်လည်းရှိတယ်အဲ့ဒီမီးစာကရောအခုမြဲသလားတဲ့ကြည်စမ်းပါအရှင်ဖေရမီးစာကလည်းမမြဲဘူးဖေရအဲ့ဒါဆိုအဲ့ဒီစီကလည်းမြဲသလားစီကလည်းမမြဲဘူးဖေရဒါဆိုရင်အဲ့ဒီမီးစာနဲ့စီကြောင့်ဖြစ်ပေါ်လာတဲ့မီးတောက်ကရောမြဲသလား အဲ့ဒီမီးတောက်ကလည်းမမြဲပါဘူးခင်ဗျာမမြဲဘူးဆိုလို့ရှိရင်သေးသေးချာချာစဉ်းစားကြည့်နော်အဲ့ဒီမီးစာကလည်းအခုတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းမီးလောင်ကျွမ်းရင်လောင်ကျွမ်းရင်လည်းသူကကုံသွားတာဆီကလည်းကုံသွားတာမီးတောက်တွေကလည်းဒီနှစ်ခုပေါ်မှာမူတည်ပြီးအသစ်အသစ်အသစ်ဖြစ်ပေါ်နေရတာမီးတောက်တွေကလည်းအဲ့ဒီအသစ်အသစ်ဖြစ်ပေါ်နေရတဲ့မီးတောက်နဲ့ဒီကလည်းတဖြည်းဖြည်းချင်းဂုံဂုံဂုံဂုံသွားတဲ့မီးစာရဲ့ တဖြည်းဖြည်းချင်းဂုံဂုံသွားတဲ့စီးရဲအဲ့ဒီသုံးခုပေါင်းစုံပြီးမှပေါ်လာတဲ့မီးရဲ့အလင်းရောင်ဟာမြဲသလားဒီသုံးခုကတော့မှမမြဲတော့မီးအလင်းရောင်ဟာပိုးပြီးမမြဲပါဘူးအရှင်ဖေဟာစီကုံသွားရင်လည်းဒီမီးရောင်ကလည်းပြက်ရမီးသာကုံသွားရင်လည်းပြက်ရမီးမတောက်ဘူးဆိုရင်လည်းဒီအလင်းရောင်ဟာပြက်ရမယ်ဆိုတော့ အဲ့ဒီအလင်းရောင်ဟာအရှင်ဘုရားတဲ့ဘလို့မှမမြဲပါဘူးဘုရား။ဘာကြောင့်လဲဆိုတော့ဒီဘက်ကအကြောင်းတွေကမှမမြဲရင်ဟိုဘက်ကမီးစာဘလို့မြဲမှာတော့မီးရဲ့အလင်းရောင်ဟာဘလို့လို့မြဲမှာတော့နောက်တစ်ခု ဥပမာထပ်ပေးအောင်မယ်တဲ့။ဟောသစ်ပင်ကြီးတဲ့။အဲ့ဒီအပြင်မှာကြည့်လိုက်လို့တွေ့နေတဲ့အဲ့ဒီသစ်ပင်ကြီးဟာ အမြစ်လည်းရှိတယ်ပင်စီလည်းရှိတယ်အကိုင်းခတ်တွေရှိတယ်အဲ့ဒီသစ်ပင်ကြီးဟာ အမြဲတမ်းဒီတိုင်းပဲတည်တတ်နေမှာလားမတည်တတ်ပါဘူးဖေ။သူ့အချိန်တိုင်းရင်အဲ့ဒါအကုန်လုံးအမြက်ကလည်းပျက်စီးရမှာဖေ။ပင်စီကြီးကလည်းပျက်စီးရအောင်မှာဖေ။အကိုင်းခတ်တွေလည်းပျက်စီးရမှာဖေ။ အဲ့ဒီပင်စီရဲ့အမြင့်ရဲ့အကိုင်းခက်ရဲ့ကမှ မတည်မြဲပါပဲနဲ့အဲ့ဒီအပေရဲ့အောက်ကအရိတ်ကတည်မြဲမလားအရိတ်ကတော့ပိုပြီးမတည်မြဲတာပေါ့ဗျာတဲ့ပင်စီတွေအမြင့်တွေအကိုင်းအခက်တွေကိုမှီးနေရတဲ့အရိတ်ဖရအဲ့ဒီအရိတ်ဟာပင်စီတွေအကိုင်းခက်တွေမရှိတာနဲ့အရိတ်ကလည်းမတည်မြဲတော့ပါဘူးဗျာ ဟုတ်ပြီနမတော်တဲ့အခုအဲ့ဒါကိုညာနဲ့မြင်စေခြင်းလို့နော်ဒီမျက်စိအကြည်ရဲ့အစင်းရုပ်ရဲ့အဲ့ဒီမျက်စိအကြည်ကလည်းမမြဲဘူးအစင်းရူပါယုံဆိုတဲ့အဲ့ဒီအာယုံကလည်းမမြဲဘူးအဲ့ဒီနှစ်ခု ပေါင်းစုံတဲ့အချိန်ကျမှမြင်သိစိတ်ဖြစ်တာတဲ့အဲ့ဒီမြင်သိစိတ်ကဝိညာဉ်ဟာရော မြဲနိုင်သလားဟိုကမျက်စိအကြည်နဲ့အစင်းနဲ့တိုက်လိုက်လို့ तू ကမြင်သိစိတ်က ပေါ်တာမတိုက်ရင်မပေါ်ဘူးအခုမျက်စိမှိတ်ထားကြည့်မျက်စိမိတ်ထားရင်ဦးစင်းအခုထိုင်ပြီးတရားဟောနေတဲ့ပုံကိုတရားဓမ္မတွေမြင်နိုင်မလား လုံးဝမှမြင်လို့မရဘူးနော်မျက်စိပိတ်ထားလို့နားကိုတခါတည်းပိတ်ထားလိုက်မယ်ဆိုရင်ဒီတိုင်းပဲဥစဉ်ဟောတဲ့တရားကြားလို့မရဘူးနားကိုပိတ်ထားအဲ့ဒါကြောင့်မို့အခုလည်းပဲမျက်စိကအကြည်ရဲ့ဟောတရားဟောနေတဲ့ဥစဉ်ရဲ့အစင်းရဲ့အဲ့ဒီနှစ်ခုတိုက်လိုက်တာ တိုက်လိုက်တဲ့အခါကျတော့မှမြင်သိစိတ်တဲ့အဲ့ဒါဝိညာဉ်နော်သိစိတ်ဝိညာဉ်လေးအဲ့ဒီတော့ဝိညာဉ်ကလည်းမမြဲဘူးအစင်းရူပါယုံကလည်းမမြဲဘူးစက္ခု အကြည်ကလည်းမမြဲဘူးအဲ့ဒီမမြဲတာ၃ခုပေါင်းစုံတာကိုအဲ့ဒါဖတ်တာလို့ခေါ်တယ်မျက်စိအကြည်ရဲ့အစင်းရူပါယုံရဲ့ မြင်သိစိတ်ရဲ့အဲ့ဒီသုံးခုပေါင်းစုံတာဖတ်တာအဲ့ဒီသုံးခုပေါင်းစုံလိုက်လို့ဖတ်တာဖြစ်လို့ခံစားတဲ့ဝေဒနာဟာအရိပ်နဲ့တူတယ်တဲ့စီမီအယောင်နဲ့တူတယ်တဲ့မြဲနိုင်ပါမလားမျက်စိကလည်းမမြဲအဆင်းကလည်းမမြဲမြင်သိစိတ်ကလည်းမမြဲပါရဲ့တန်းနဲ့ဝေဒနာချက်မှမြဲနေတယ်ဆိုရင်အဲ့ဒါမှားပြီ သင်စီကလည်းမမြဲဘူးအမျက်ကလည်းမမြဲဘူးအကိုင်းခက်ကလည်းမမြဲပါပဲနဲ့အရိပ်ကြမှာမြဲတယ်သွားယူရင်လွဲသလိုပဲအခုလည်းပဲဒီမျက်စိရဲ့ဒီသုံးခုပေါင်းစုံတာကမှမမြဲပါဘူးဆိုရင်နှမတော်တဲ့အဲ့ဒီပေါ်မှာ ဖြစ်လာတဲ့ဝေဒနာသည်မြဲနိုင်မှာမလားမမြဲပါဘူးဖေ။တဲ့အဲ့ဒီဝေဒနာဟာနော် သူ့အတူခံစားပြီးပြတ်တဲ့သဘောပဲရှိပါတယ်ဖျားတဲ့ဟောဝေဒနာရဲ့သဘောအဲ့ဒီကနေနားနဲ့အတန်တိုက်ဆိုင်တဲ့နားကြီးရဲ့အတန်သတ္ထာယုံဆိုတဲ့အတန်ရဲ့ကြာတိစိတ်ရဲ့သုံးခုပေါင်းစုံတဲ့အခါမှာဖတ်တာဖြစ်တယ်အဲ့ဒီပေါ်မှာခံစားမှုဝေဒနာဖြစ်တယ်အဲ့ဒီနာအကြည်ကလည်းမမြဲဘူး အတန်ကလည်းမမြဲပါပဲနဲ့ကြားသိစိတ်ကလည်းမမြဲပါပဲနဲ့အဲ့ဒီပေါ်မှာခံစားမှုဖြစ်တဲ့ဝေဒနာချက်မှသွားမြဲတယ်လို့ယူရင် မှန်မှမလားတဲ့မမှန်ပါဘူးဖေဟာအဲ့ဒီဝေဒနာဟာလည်းမမြဲပါဘူးဖေဟာနော်သက္ခုံသပဋိစ္စရူပေစ္စဥပိသတိသက္ခုဝိညာဏဒိဏံသင်္ကတိဖတ်သောဖတ်တာပစ္စယဝေဒနာဟောစာပြောတော့အဲ့လိုဆိုတာပေါ့နော် မျက်စိရယ်နော်အစင်းရယ်နော်မြင်သိစိတ်ရယ်အဲ့ဒီသုံးခုပေါင်းစုံတဲ့အခါကျမှဖတ်တာဖြစ်တယ်အဲ့ဒီဖတ်တာရဲ့အပေါ်မှာမှခံစားမှုဝေဒနာဖြစ်တာအဲ့တော့ရှေ့ကဟာတွေကလည်းမမြဲသလိုတဲ့နောက်ကခံစားတဲ့ဝေဒနာလည်းမမြဲဘူးတဲ့နော်အဲ့ဒီလိုပဲတဲ့နားနဲ့အတန်နဲ့ကြားတာကလည်း နားကလည်းမမြဲနော်နားကြည်ဓာတ်ကလည်းမမြဲအတန်ကလည်းမမြဲကြားသိစိတ်ကလည်းမမြဲအဲ့ဒီသုံးခုပေါင်းစုံလို့ဖတ်တာဖြစ်တယ်အဲ့ဒီဖတ်တာကနေမှဝေဒနာကလည်းမမြဲဘူးတဲ့ခံစားမှုဝေဒနာလေးမမြဲဘူးတဲ့နော်အဲ့ဒီကနေပြီးတော့တဲ့နှာခေါင်းနဲ့အနံ့နဲ့တွေ့တဲ့အခါနှာခေါင်းအကြည်ကလည်းမမြဲဘူးအနံ့ကလည်းမမြဲဘူး အဲ့ဒါကိုနန္တိစိတ်ဆိုတဲ့ဝိညာဉ်ကလည်းမမြဲဘူးအဲ့ဒီသုံးခုပေါင်းစုံတဲ့အခါကျတော့မှခံစားမှုဝေဒနာအော်ဒီအနံလေးကကောင်းတယ်ဆိုးတယ်အလယ်လတ်ဆိုတဲ့ခံစားတဲ့ဝေဒနာအဲ့ဒီဝေဒနာကလည်းမမြဲဘူးဟောခံစားတဲ့ဝေဒနာလေးကလည်းမမြဲဘူးနော်ရှားကြီးနဲ့အရသာနဲ့ရတ္တာယုံဆိုတဲ့အရသာနဲ့တွေ့ထိတဲ့အခါရှားကြီးကလည်းမမြဲဘူးအရသာတွေကလည်းမမြဲဘူး အဲ့ဒါကိုသိတတ်တဲ့ဝိညာဉ်စိတ်ဆိုတာလည်းမမြဲဘူးအဲ့ဒီသုံးခုပေါင်းစုံတဲ့ဖတ်တာဖြစ်တဲ့အခါမှာဟောဝေဒနာဖြစ်တယ်အဲ့ဒီဝေဒနာကလည်းမြဲသလားဆိုတော့အခုကိုကြိုက်နှစ်သက်ရင် ကောင်းတဲ့ဒုက္ခဝေဒနာလေးဖြစ်တယ်မကြိုက်နှစ်သက်တော့ဒုက္ခဝေဒနာဖြစ်တယ်မမြဲဘူးတဲ့အဲ့ဒီဝေဒနာလေးရလေနော်ကာယအကြည်နဲ့ဖုဒ္ဓဘာနဲ့တွေ့တဲ့အခါမှာကာယအကြည်ဓာတ်ကလည်းမမြဲဖုဒ္ဓဘာဓာတ်ဆိုတဲ့အတွေ့အထိကလည်းမမြဲအဲ့ဒီမမြဲတာ အပေါ်မှာနော်ကာယဝိညာဉ်ဆိုတဲ့ဝိညာဉ်ဆိုတဲ့သိစိတ်ကလည်းမမြဲဘူးအဲ့ဒီသုံးခုပေါင်းစုံတဲ့အခါကျတော့မှပေါ်လာတဲ့ဝေဒနာအဲ့ဒီဝေဒနာကလည်းမြဲသလားအဲ့ဒီဝေဒနာကလည်းမမြဲပါဘူးဗျာမနောနဲ့ဓမ္မနဲ့တွေ့တဲ့အခါမှာနော်အဲ့ဒီဓမ္မယုံဆိုတဲ့အာယုန်ရဲ့အပေါ်မှာနော်ကောင်းသဘော ဆိုးသဘောခံစားတဲ့ဝေဒနာ အဲ့ဒီဝေဒနာလည်းမြဲသလားတဲ့မနှောနဲ့ဓမ္မနဲ့တွေ့လိုက်တဲ့အခါဖြစ်ပေါ်လာတဲ့ဝေဒနာတွေဟာလည်းမမြဲပါဘူးဖေဟာတဲ့နော်အဲ့ဒီစီမီကတောက်လာလို့ဖြစ်ပေါ်လာတဲ့မီးရဲ့အလင်းရောင်ဟာမမြဲသလိုပဲနော်အခုလက်ခန္ဓာကိုယ်မှာ ဖြစ်ပေါ်တဲ့ဝေဒနာတွေဆိုတာမမြဲဘူးတဲ့အဲ့ဒီမမြဲတဲ့ဝေဒနာတွေကို အော်ဝေဒနာရဲ့သဘောဟာမမြဲပါလားဝေဒနာဆိုတာဘာလဲဝေဒနာဆိုတာအဲ့ဒီအာယုန်တွေကိုခံစားတာရူပယုံကိုခံစားတယ်တတ္တယုံကိုခံစားတယ်ရတ္တယုံခံစားတယ်နော်အဲ့ဒီအာယုန်နဲ့နဲ့တွေးထိလို့ခံစားတဲ့သဘောကိုအဲ့ဒါဝေဒနာလို့ပြောတာနော်ခံစားတတ်တဲ့သဘောဝေဒနာရဲ့သဘောအဲ့တော့ခံစားတတ်တာကလည်း ဘယ်နှမျိုးရှိတော့ဆိုတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခာဝေဒနာဝေဒနာတွေကတော့မြတ်စွာဘုရားကတော့အများကြီးဟောတာပေါ့၅မျိုးလဲဟောတာပဲအခုပြောသလိုဝေဒနာတွေနော်အမျိုးပေါင်း30ကျော်လဲဟောတာပဲ100ကျော်လဲဟောတာပဲကိုကသိရမှာကတော့အခုဦးဇင်းတို့အတွင်းနဲ့အဓိက၃ခုဖြစ်တဲ့ဒုက္ခဝေဒနာ ဒုက္ခဝေဒနာဥပ္ပခာဝေဒနာဆိုတဲ့ဒီဝေဒနာ၃မျိုးကိုအဓိကသိရမယ်နော်အဲ့ဒီဝေဒနာ၃မျိုးအဓိကသိပြီးတော့မှဩခန္ဓာကိုယ်မှာဦးဇင်းတို့ဒကာဒကမတွေအခုယာတိဥဒုပူတယ်အိုက်တယ်ဆိုတော့ခန္ဓာကြီးကအခုပူမှုအိုက်မှုတွေဖြစ်လာတဲ့အခါကျတော့ခန္ဓာကြီးအဲ့ဒါဒုက္ခဝေဒနာ ဖြစ်တယ်အဲ့ဒီခန္ဓာဒုက္ခဝေဒနာဖြစ်တော့ဟောစိတ်မှလည်းသွားပြီးတော့ဆင်းရဲရတယ်နော်ဒါ ခန္ဓာဒုက္ခဝေဒနာ ဖြစ်ရာကနေစိတ်ကိုသွားပြီးကူးသွားတာနော်အဲ့ဒီဟာကိုဒုက္ခဝေဒနာဒါအပြင်ကနေမှဖြစ်ပေါ်လာတဲ့ဝေဒနာနော်အဲ့ဒီကနေမှဒုက္ခဝေဒနာတဲ့ခန္ဓာကိုယ်မှာအော်ဖို့ရလေးနဲ့ထိုင်တဲ့နေရာလေးဟိုဟာလေးဒီဟာလေးထိုင်နေရင်းနဲ့အဲဒီအတွက်ထီလေးတွေနဲ့ကောင်းလိုက်တာဆိုပြီးတော့ဒီခန္ဓာကိုယ်ရဲ့ဖြစ်တော့စိတ်ထဲမှာသွားပြီးချမ်းသာသွားအဲ့ဒါဒုက္ခဝေဒနာနော်ဒုက္ခဝေဒနာ ဥပေက္ခဝေဒနာကတော့အဲ့ဒီဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တာကိုအဒုက္ခမဒုက္ခဝေဒနာဆိုတာကြောင့်ဥပေက္ခကိုသုံးတာကောင်းတယ်လည်းမဟုတ်ဘူးဆိုးတယ်လည်းမဟုတ်အလဲလက်သဘောလေးအဲ့ဒီဝေဒနာရှိတယ်အဲ့တော့အဲ့ဒီဝေဒနာ၃မျိုးဒါကအဓိကသိရမှာပေါ့နောက်ထပ်နှစ်မျိုးကတော့နည်းနည်းသိထားသင့်တာကတော့သောမနတဝေဒနာဒေါမနတဝေဒနာကျတော့ तू ကစိတ်မှာဖြစ်တာစောစောကကျတော့ပူလို့အေးလို့ ထုံလို့ကျင်လို့အပြင်ဘက်ကနေမှရုပ်ကြီးကိုဖောက်ပြန်လာလို့အဲ့ဒီကနေမှစိတ်မှသွားပြီးတော့ချမ်းသာတယ်ဆင်းရဲတယ်သွားဖြစ်တာသောမနတကြတော့စိတ်ထဲမှာဝမ်းသာတဲ့သဘောလေးအာယုံလေးတွေးမိလိုက်တယ်တာအာယုံသမီးအာယုံလေးတွေးမိလိုက်ရင်နဲ့အော်ကိုချစ်နှစ်သက်တဲ့ပုဂ္ဂိုလ်ရဲ့အာယုံလေးတွေးမိလိုက်ရင်နဲ့စိတ်ထဲမှာဝမ်းသာနေတဲ့သဘောလေးအဲ့ဒါကြောင့်သောမနတ အာကိုတခါတည်းမကြိုက်တဲ့လူကြီးအာယုံနဲ့လာတွဲလဲတွဲမိရောအဲ့မှာစိတ်ထဲမှာတန်းတော့ဆင်းရဲတာဒေါမနတလို့သူကသုံးလိုက်တာဒါကကြတော့သောမနတဒေါမနတကပြောရရင်တော့စိတ်ထဲမှာဖြစ်တာသူကသောမနတဒေါမနတဟိုဟာကဒုက္ခဝေဒနာဒုက္ခဝေဒနာကဒီခန္ဓာကိုယ်ကာယအနေပြီးမှသူကစိတ်ကိုလာဖြစ်တာနော်စိတ်ကိုလာဖြစ်တာ ကာယကနေမှ အကြောင်းခံပြီးတော့လာဖြစ်တာဟိုဟာကြတော့စိတ်ထဲမှာတက်တက်ဖြစ်တာသောမနတနဲ့ဒေါမနတကနော် ဒုက္ခနဲ့ဒုက္ခကကြတော့ခန္ဓာကိုယ်ကနေပြီးတော့မှအတွင်းစိတ်တဏ္ဍာရောက်တာ အပြင်မှာပူလွန်းလို့အဲ့ဒါကြီးကိုမခံနိုင်လို့အဲ့ဒီကနေမှစိတ်ထဲမှာသွားပြီးတော့အဲ့ဒါဒုက္ခဝေဒနာကြီးနော်ဖြစ်ရတာအပြင်အတွေ့အထိအာယုံလေးကောင်းလို့စိတ်ထဲမှာကြည်နိုးပြီးတော့အဲ့မှာအာဒုက္ခအာယုံကြီးဖြစ်ရတာနော်အဲ့ဒါကြောင့်မို့ဒုက္ခရဲ့ဝေဒနာဒုက္ခရဲ့ဝေဒနာဥပေက္ခရဲ့ဝေဒနာဆိုပြီးတော့အကြံဉာဏ်သိလိုက်ရမှာက၃မျိုး အဲ့ဒီသုံးမျိုးကိုပဲအဲ့ဒါအခုသောမနတာကဒုက္ခတွေထည့်ထားတာပေါ့ဒေါမနတာကဒုက္ခတွေထည့်ထားတာပေါ့ပြန်ပြီးတော့ခြုံလိုက်တဲ့အခါကျတော့နော်ဝေဒနာ၅မျိုးမဟုတ်ပဲနဲ့၃မျိုးလို့ပြောလိုက်ပြီဆိုရင်အဲ့ဒါဒုက္ခထဲမှာအာအခုပြောတယ်သောမနတာပါပါတယ်ဒုက္ခထဲမှာအဲ့ဒါကဒေါမနတာပါ ပါတယ်လို့အဲ့လိုမှတ်ရတယ်နော်အဲ့ဒါကြောင့်မို့အဲ့ဒီဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုပြီးတော့ ဝေဒနာ၃မျိုးဖြစ်တယ်တဲ့အဲ့ဒီဝေဒနာ၃မျိုးမှာလဲဒုက္ခဝေဒနာမှာပฏิဃကိန်းတယ်ဒုက္ခဝေဒနာရဲ့အပေါ်မှာပฏิဃဆိုတဲ့ဒေါသဒုက္ခဝေဒနာနောက်မှာဘာလိုက်လာသလဲဆိုရင်ဒေါသလိုက်လာတယ်ဒုက္ခဝေဒနာနောက်မှာရောဘာလိုက်လာပါတော့ဆိုရင် ဒုက္ခဝေဒနာနောက်မှာ ရာဂာနုတယတဲ့နော်ရာဂလိုက်တယ်ဒုက္ခဝေဒနာနောက်မှာနော်ဥပေက္ခဝေဒနာရဲ့နောက်မှာမရှုတတ်ရင်ဘာလိုက်တယ်လဲဆိုအဝိဇ္ဇာနုတယတဲ့ဟောအဲ့ဒါလေးသေချာမှတ်ထားရမယ်နော်ဦးဇင်းတို့ဒကာတော်မတွေဒုက္ခဝေဒနာရဲ့နောက်မှာပဋိက္ခဆိုတာဒေါသတဲ့နော် ဒုက္ခဝေဒနာရဲ့နောက်မှာမရှုတတ်ရင်ဒေါသလာမှာဒုက္ခဝေဒနာရဲ့နောက်မှာမရှုတတ်ရင်ရာဂာနုတယဆိုတဲ့အဲ့ဒါတဏှာလောဘလိုက်မှာဥပေက္ခဝေဒနာရဲ့နောက်မှာအဝိဇ္ဇာနုတယဆိုတာ မောဟလို့ပြောတာ မောဟလိုက်လာမှာနော်ဥပေက္ခဝေဒနာရဲ့နောက်မှာမရှုတတ်ရင်အဲ့ဒီတော့မြတ်စွာဘုရားကအဲ့ဒီဒုက္ခဝေဒနာမှ ဒေါသကို မလွန်မြောက်ဖဲသာလျင်ဖြင့်နော်ဒုက္ခဝေဒနာမှပဋိက္ခာနုတ္တိယကိုမပယ်နိုင်ဘဲသာလျင်ဖြင့်ဒုက္ခဝေဒနာမှရာဂာနုတ္တိယကို မပယ်နိုင်ဘဲသာလျင်ဖြင့်ဥပ္ပခာဝေဒနာမှအဝိဇ္ဇာနုတ္တိယဆိုတဲ့မောဟကို မပယ်နိုင်ဘဲသာလျင်ဖြင့်ဒုက္ခရဲ့အဆုံးကိုဘယ်တော့မှမရောက်ဘူးချက်သားတော် အဲ့ဒီသုံးမျိုးထဲမှာလဲဦးဇင်းတို့ဒကာတော်မတွေအခုစဉ်းစားကြည့်ပါဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာ ဝေဒနာ သုံးမျိုးဖြစ်တယ်ဦးဇင်းတို့တို့တွေအဲ့ဒီဝေဒနာမှာဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာ အရင်အဲ့ဒီနှစ်ခုကိုအရင်နှိုင်းရှင်ကြည့်ရုပ်ရှင်လေးကြည့်နေတယ်ဟောကိုနှစ်သက်တဲ့ဟာလေးကိုကြည့်နေတယ် ဇပွဲလေးကြည့်နေတယ်မိမိနှစ်သက်တာလေးကိုကြည့်နေတယ်အဲ့ဒီကြည့်နေလိုက်တဲ့အချိန်အောက်မှာအကစူးသွားရင်အပေါ်ကကြည့်နေတဲ့အာယုံပေါ်မှာစိတ်ကတီးသလားအောက်ကအကစူးတဲ့စီကိုစိတ်က ရောက်သလားပြန်သုံးသပ်ကြည့်ဒုက္ခအာယုံထဲကိုစိတ်ကဆွဲချသွားတာမဟုတ်လားဟိုကရုပ်ရှင်တွေဇာကားတွေကြည့်နေတဲ့ဒုက္ခအာယုံထဲမှာ ကြာကြာထားလို့မရဘူးနော်ဒုက္ခအာယုံနဲ့တွေ့ရင်အဲ့တော့အစာအသောက်တွေကောင်းပဲဆိုတာတွေစားနေတယ်အောက်ကတခါတည်းခြေထောက်ကသွားပြီးတော့မိကြီးကနင်းပြီးတာအမလေးဘုရားဆိုတော့စားနေတဲ့ဒုက္ခအာယုံကြံသေးလားမကြံတော့ဘူးတဲ့ဟောဒုက္ခအာယုံနဲ့ဆွဲချသွားတာအတန်လေးကနားထောင်လို့ကောင်းနေတော့ဘောင်းဆိုတယောက်ကနေခြေထောက်တက်နင်းသွားလိုက်တယ်ဆိုလဲအမလေးနာလိုက်တာငါမှာ တချင်းတန်လေးနားထောင်လို့ကောက်နေတော့လူမမြင်ဘူးလားဟောအဲ့ဒီတော့ဒုက္ခဝေဒနာဒုက္ခဝေဒနာဆိုတဲ့ဝေဒနာနှစ်ပါးကလည်းဦးဇင်းတော်တရားတော်မတွေအဲ့ဒီနှစ်ပါးဆုံးလာရင်ဒုက္ခဝေဒနာတွေကအရင်စိတ်ကဆွဲနှစ်သွားမှာတဲ့အဲ့ဒီတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဆိုတဲ့ ဝေဒနာ၃မျိုးလုံးကိုမြတ်စွာဘုရားကအကုန်လုံးဖြစ်ပြရှုရမယ်ချစ်သားတို့နော်အဲ့ဒီဝေဒနာတွေရဲ့မမြဲတဲ့သဘောကိုမင်းတို့မြင်အောင် ရှုရမယ်ဆိုတော့အဲ့ဒီတော့ဝေဒနာ၃ပါးမှာလည်းအထူးအားဖြင့်အဓိကကတော့ဒုက္ခဝေဒနာကို အရင်ဆုံးဥစဉ်တော်ဒကာဒကမတွေရှုရလိမ့်မယ်အဲ့ဒီဒုက္ခဝေဒနာကို ခွာတတ်အောင်ဒုက္ခဝေဒနာကိုကြော်တတ်အောင်နော် အဲ့တော့ဒီနေရာမှာဝေဒနာခွာတယ်ဝေဒနာကြော်တယ်ဆိုတော့တချို့တလျာမေးတယ်အရှင်ဘုရားတဲ့အရှင်ဘုရားတို့ဝေဒနာကြော်တယ်ကြော်တယ်လို့ပြောနေတယ်အရှင်ဘုရားတို့နောင်တရားပြန်ထိုင်ထိုင်တဲ့အခါမနာတော့ဘူးလားတဲ့သူတို့ကအဲ့လိုပြန်မေးတယ်ဘာလို့လဲဆိုတော့ဝေဒနာကြော်သွားတော့ဝေဒနာမရှိတော့ဘူးထင်လို့အဲ့ဒီဝေဒနာကသေတိရှိမှာနော် ဝေဒနာဆိုတဲ့အဲ့ဒါကစေတသိက်ဝေဒနာဆိုတာနော်စိတ်ရဲ့စေတသိက်90နဲ့2ပါးရှိတယ်စိတ်ကိုမှီပြီးတော့စိတ်ကို ချဲလဲတာအဲ့ဒီထဲမှာ အခု ဝေဒနာဆိုတဲ့စိတ်စေတသိက်ကစိတ်ဖြစ်တိုင်းဖြစ်တိုင်းမှာ ပါတဲ့စိတ်ဝေဒနာဆိုတာသောတာပတ္တိမဲ့တဂရဂါမိမတ်တွေဖြစ်သွားတဲ့အချိန်တွေမှာလဲ အဲ့ဒီမှာအထိကိုဒီစိတ်ကပါဒီဝေဒနာဆိုတာပါသေးတယ်နော်အဲ့ဒီအခုလောကီထဲမှာစိတ်ဖြစ်တဲ့အချိန်တွေမဟုတ်ဘူးနော်ဒါကြောင့်မို့စိတ်ဖြစ်တိုင်းဖြစ်တိုင်းမှာလောကုတ္တရာစိတ်ဖြစ်တဲ့အချိန်တွေတော့မှအဲ့ဒီဝေဒနာဆိုတာ तू ကဒါကြောင့်မို့ तू ကအကုန်ပါနေတာစိတ်ဖြစ်တိုင်းပါနေတာဝေဒနာ ဆုံးတယ်ဆိုတာမရှိဘူးဝေဒနာ ကုံသွားတယ်ဆိုတာမရှိဘူးเนาะဝေဒနာကအဲ့ဒါဆိုဝေဒနာ ကုံတယ်ကုံတယ်လို့ကဘာပြောတာလဲဆိုတော့ အခုဓာလေးပါဖောက်ပြန်တဲ့အပေါ်မှာဖြစ်ပေါ်လာတဲ့အချိန်ကြတော့အဲ့ဒီနာဝေဒနာဥသိပြီးတော့ဒိဋ္ဌိမီဒေါသမီကြီးတွေအကြမ်းသားကြီးတွေတောက်လောင်တာတရင်ကငြိမ့်သွားတာကိုပြောတာဝေဒနာတွေတက်လာတဲ့အပေါ်မှာဒီပေါ်မှာစိတ်ဆင်းရဲတဲ့ဒေါသကြီးတွေဖြစ်တဲ့အဲ့ဒီဒေါသကြီးတွေကိုတီးခံပြီးတော့အဲ့ဒီဒေါသရဲ့အဲဒီအခုဝေဒနာရဲ့အပြတ်တွေကိုမြင်အောင်ကြည့်လိုက်တဲ့အခါကျတော့ဝေဒနာမှတဏှာမကူးပြီးတော့ အဲ့ဒီဒေါသကတရင်ကအားဖြင့်ချုပ်ငိမ့်သွားတာအပြီးချုပ်ငိမ့်တာကအနာခံကြမှာချုပ်တာဒေါသကတရင်ကအားဖြင့်တရားထိုင်ရင်းနဲ့အဲ့ဒီဒုက္ခဝေဒနာမှာဒေါသလေးချုပ်ငိမ့်သွားတာလေးကိုပဲအဲ့ဒါဝေဒနာကြော်တယ်လို့နာမည်တက်ပြီးတော့သုံးလိုက်တာဝေဒနာဆိုတာကအခုဒုက္ခဝေဒနာကြီးကချုပ်သွားရင်ဒုက္ခဝေဒနာကြီးကပြန်ဖြစ်တာပဲဒုက္ခမဖြစ်ဘူးဒုက္ခမဖြစ်ဘူးဆိုဥပေက္ခဝေဒနာဖြစ်နေတာပဲအဲ့ဒါကြောင့်မို့ အခုဥပမာအခုဥစဉ်တရားဟောနေတဲ့ဥစဉ်တော်တရားဓမ္မတွေလှမ်းပြီးမြင်လိုက်တယ်။အော်ဆရာတော်တရားဟောနေတာလေငါတို့နှစ်သက်တယ်ဆိုရင်ဒုက္ခဝေဒနာဖြစ်မှာ။အာဆရာတော်ဒီတရားတွေဟောတာတော့ငါတို့ကတော့ပြင်းပါတယ်။ဟောမကြိုက်ဘူးဆိုအဲ့ဒါဒုက္ခဝေဒနာ ဖြစ်မှာပဲ။နော်။အာဒီတိုင်းပဲဟောတာလေဒီတိုင်းပဲကြည်နေုံတက်တက်ဆိုတော့အဲ့ဒါဥပေက္ခဝေဒနာပဲ။နော်။နားမှာလည်းအဲ့ဒီဝေဒနာ၃မျိုးအတန်လေးနားထောင်နေရင်နဲ့အဲ့ဒါဒုက္ခဝေဒနာဖြစ်ခြင်းဖြစ်နေမယ်။ ဒုက္ခဝေဒနာဖြစ်ခြင်းဖြစ်နေမယ်ဥပ္ပခဝေဒနာဖြစ်ခြင်းဖြစ်နေမယ်အာဆရာတော်ရဲ့အစဉ်ရောက်ကိုလှမ်းမြင်ပြီးတော့လဲဒုက္ခဝေဒနာဖြစ်မလားဒုက္ခဝေဒနာဖြစ်မလားဥပ္ပခဆိုတဲ့အဲ့ဒါမြင်တာကလည်းဝေဒနာ၃မျိုးတစ်မျိုးမျိုးဖြစ်နေတာကြားတာကလည်းဝေဒနာ၃မျိုးတစ်မျိုးမျိုးဖြစ်နေတာနာနာပေါ်မှာလည်းဝေဒနာ၃မျိုးကဒီတိုင်းပဲအော်ဒီနာလေးကတော့ကောင်းတယ်ဟဲ့ဆိုတော့ဒုက္ခဝေဒနာဒီနာလေးကတော့မကောင်းမှုဟဲ့ဆိုတော့ဒုက္ခဝေဒနာအော်ဒီတိုင်းပဲနာနာကမတ်တပ်ပဲဆိုတော့ဥပ္ပခဝေဒနာ နော်ရှာနဲ့ရတာနဲ့တွေ့ထိတဲ့အခါလဲဝေဒနာ၃မျိုးခုနပဋ္ဌာနဲ့ကာယအကြည်ဓာတ်နဲ့တွေ့တဲ့အခါလဲဝေဒနာ၃မျိုးမနောနဲ့ဓမ္မနဲ့တွေ့တဲ့အခါလဲပေါ်နေတာကဝေဒနာ၃မျိုးတဲ့ဟောအဲ့ဒီဝေဒနာ၃မျိုး၃မျိုးဖြစ်နေတဲ့အဲ့ဒီဝေဒနာတွေထဲမှာအမြဲတမ်းအဲ့ဒါဖြစ်တာက အဖြစ်အများဆုံးကဘယ်ဝေဒနာလဲဆိုတော့ဥပေက္ခဝေဒနာတဲ့နော် ဒုက္ခကလည်းတစ်ခါတည်းရလာတာဒုက္ခလည်းတစ်ခါတည်းရလာတာဥပ္ပခဝေဒနာကတော့အဲ့ဒါ तू ကတော့အဖြစ်အများဆုံးပဲတဲ့ဝေဒနာ၃မျိုးထဲမှာအဲ့ဒီတော့သောသောကဒုက္ခဝေဒနာကြီးကြော်တယ်ကြော်တယ်လို့ပြောတာကဓာတ်လေးပါဖောက်ပြန်တဲ့အခါမှာဖြစ်ပေါ်လာတဲ့ဝေဒနာတွေရဲ့အပေါ်မှာအဲ့ဒီမှာတရင်ကအားဖြင့်ဒါဒေါသချုပ်ငိမ့်သွားတာနော်အဲ့ဒီဒေါသကသောသောတို့ကဝေဒနာရဲ့အပေါ်မှာဝေဒနာရဲ့အပြက်ကိုမြင်အောင်မကြည့်နိုင်တဲ့အခါကျတော့ ငါနာတယ်ငါကြိုက်တယ်ပူတယ်ထုံတယ်ကျင်တယ်ဆိုပြီးတော့အဲ့တင်ညာတွေပေးတယ်ဒိဋ္ဌိတွေဒိဋ္ဌိမီတောက်လို့ဒေါသမီတွေတောက်တာအဲ့ဒီဒိဋ္ဌိမီဒေါသမီတရင်ငါအားဖြင့်အဲ့ဒီမှာသိခံပြီးတော့အော်ဝေဒနာဟာဘာလဲဝေဒနာရဲ့သဘောဟာမမြဲပါလားဒီဝေဒနာလေးဟာသူ့အတူခံစားပြတ်တဲ့သဘောပဲရှိပါလားလို့ဝေဒနာရဲ့ခံစားပြတ်တာလေးကိုမြင်အောင်ရှုလိုက်တဲ့အခါကျတော့ အဲ့ဒီဝေဒနာလေးတွေဟာတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းနဲ့ခံစားရင်ခံစားရင်ခံစားရင်ကိုယ်ကလည်းအပြက်ကိုရှူရဲရှူရဲရှူရင်းနဲ့အဲ့ဒီဝေဒနာရဲ့အပြက်တွေချုပ်ငိမ့်ပြီးတော့အဲ့ဒီမှာဝေဒနာအပြက်တွေညင်ပြီးတော့ဒါလေးပါဖောက်ပြန်မှုတွေအကုန်ချုပ်ငိမ့်သွားတာအဲ့ဒီအချိန်မှာတောက်နေတဲ့ဒိဋ္ဌိမိဒေါသမိတရင်ကငြိမ့်သွားတဲ့အာလေးကိုပဲအဲ့ဒါဝေဒနာကြော်တယ်လို့သုံးတာအဲ့ဒါကို အထကထာကဝေဒနာအမနတိကာရတဲ့ဝေဒနာနှလုံးမသွင်းပဲထားနိုင်တော့တာလို့ပြောတာအောက်မှာတော့တင်းနာကြီးကရှိသေးတယ်တောက်နာကြီးကရှိသေးတယ်ပူရာကြီးကရှိသေးတယ်ဒါပေမဲ့ကိုယ့်ရဲ့စိတ်မှာအဲ့ဒီဒိဋ္ဌိမိဒေါသမီမတောက်လောင်တော့ဘဲနဲ့နေတာကိုဝေဒနာကိုနှလုံးမသွင်းပဲနေနိုင်လို့အဲ့ဒါကိုဝေဒနာခွာတယ်လို့ပြောတာအဲ့တော့ဦးဇင်းတော်တရားတော်မတွေဟုတ်ပြီအခုဝေဒနာ၃မျိုးမှာ ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခာဆိုတဲ့၃မျိုးမှာနံပါတ်1ကအရေးအကြီးဆုံးကဒုက္ခဝေဒနာကိုခွာတတ်အောင်လုပ်ရမယ်တဲ့ဒုက္ခဝေဒနာဥပ္ပခာရှုတတ်အောင်เนาะဒုက္ခဝေဒနာရဲ့အပေါ်မှာစိတ်ဆင်းရဲမှုမရှိအောင်အဲ့ဒါကိုခွာထားတတ်အောင်လုပ်ရမယ်အဲ့ဒါကအရေးအကြီးဆုံးဘာကြောင့်တော့ဆိုတော့ဥဒ္ဒနောတရားဓမ္မတွေအခုကျမ်းမာရေးမကောင်းတဲ့အခါကြည့်လေ အသက်ရှူရတာလည်းအခုမောတယ်ကြက်တယ်အခုဆိုရင် COVID-19 ဖြစ်နေတဲ့ယောဂါတွေအခုစကားကိုမပြောချင်ဘူးစကားကိုမပြောနိုင်ဘူးဘာကြောင့်လဲဆိုတော့အသက်တောင်မှမနှဲရှူနေရခန္ဓာကိုယ်ကြီးတစ်ခုလုံးဟာမီးပူသလိုပဲပူလောင်ပြီးတော့ကိုတကိုယ်လုံးဆင်းရဲတာတဲ့ဒါအခုသူတို့ယောဂါဖြစ်ခဲ့တဲ့လူတွေပြန်ပြောပြတဲ့စကားလေးတွေနော်အခု ဘယ်တော့မှမခံစားဘူးတဲ့ဒုက္ခဝေဒနာမျိုးဒီတစ်ခါခံစားရတာပဲတဲ့ဘဝနော်ဦးဇင်းတို့အရင်တော့ကတဲကြေအိတ်ကြောက်တယ်တော့အဲ့ဒီမှာဖြစ်ပေါ်လိုက်တဲ့ဝေဒနာအသက်လေးတစ်ချက်ရှူရင်တစ်ချက်နာတာအော်တသက်နဲ့တကူနာတဲ့အဲ့ဒီဒုက္ခဝေဒနာလောက်တသက်နဲ့တကူမခံစားဘူးနောက်ကြတော့တခါတည်းအဲ့ဒီကနေပြီးတော့ one byte ကြီးတစ်ခုလုံးကရောင်ပြီးတော့တခါတည်းဘလောမထိလို့ကိုမရတော့ဘူးအချင်းတွေကအရန်ကိုဆောပြီးတော့တခါတည်းနေရောညာရောတခါတည်းအခုပြောတဲ့ဒီအဲအနာသက်သာတဲ့ပိတ်ကီလာဆေးတွေနဲ့ပဲနင်းနေရတော့တဲ့အချင်းတွေရောက်လာတယ်အဲ့ဒီလိုရောက်လာပြီးတော့တခါတည်းညတညကြတော့ဘာတွေဖြစ်တယ်လဲဆိုတော့ဒီအဝတ်တစ်ခုကိုတခါတည်းရေလျှော်ပြီးတော့အဲ့ဒီအဝတ်ကိုလိမ်ပြီးတော့ညှစ်တယ်လို့ ဒီခန္ဓာကြီးကတခါတည်းမွေကြီးတကောင်လိန်တွန့်တယ်လို့တကောလုံးလိန်ချိုးနေတယ်လို့ကိုခံရတယ်။အော်ခန္ဓာကြီးကဒုက္ခတဲကြီးပါလား။ဒီခန္ဓာကြီးကနှိပ်ဆက်လိုက်တာ။ကိုကဖြစ်ချင်လို့ဖြစ်ရတာမဟုတ်ဘူးနော်။သူသဘောနဲ့သူကိုကခန္ဓာကြီးကဖောက်ပြန်တာ။နားရဲကြိုက်တဲ့ဝေဒနာတွေကတမျိုးအဲ့ဒီအနေမှာသူဟာနဲ့သူလျောင်းပြီးနေရင်းနဲ့တခါတည်းအဝတ်ကိုလိန်ပြီးတော့ ညက်နေသလောကိုတကောလုံးကိုလိန်ချောပြီးတော့သူ့ဟာသူဖြစ်နေတာ။အော်တေခာနာနီမှာဒီဝေဒနာတွေဖြစ်ရင်မလွယ်ပါလား။ဟောကိုကိုကိုသုံးတာရတာနော်။ဒီဝေဒနာတွေဒါလိုဖြစ်ပြီးတော့တေခာနာနီကြုံရင်ငါဘလို့ရင်ဆိုင်မှာတော့။ဟောဦးစဉ်အဲ့ဒီကနေမှဒီတရားတွေကိုရှာဖို့ရာဖြစ်ခဲ့တဲ့အကြောင်းရင်းလေးပါ။နော် အဲ့ဒီတုန်းကဒီဒါလေးပါဖောက်ပြန်တဲ့ဝေဒနာတွေကိုသိခံနိုင်အောင်နော်ဝေဒနာကို လစ်လျူရှုထားနိုင်အောင်အရင်တုန်းကဥစဉ်ကျင့်စဉ်မရခဲ့သေးဘူးအဲ့ဒီကျင့်စဉ်မရခဲ့တုန်းကအဲ့ဒီဝေဒနာဖြစ်တဲ့အချိန်မှာတခါတဲ့လူလိုက်လှိမ့်လိုက်ညီးလိုက်ညူလိုက် အော်လိုက်ဟစ်လိုက်နဲ့နေရဩ ငါယဟန်တပါလုံနေပြီးတော့ဒီပြင်းထန်တဲ့ဝေဒနာရဲ့အပေါ်မှာဝေဒနာကိုခွာရှုခွာရှုနော်ကြားကြိုက်တဲ့ယဟန်တော်မှာကြားကြိုက်တာကနေဝေဒနာရှုပြီးနိဗ္ဗာန်ရတယ်စာထဲမှာတော့တွေ့ရတာကိုယ့်ဟာကိုယ်ခွာရှုခွာရှုဆိုတော့မရှုတတ်တော့ဘူး။အော်တိတ်တာမထေမြတ်ကြီး ပေါင်ချော့ပြီးတော့ရှုတယ်ဝေဒနာခွာရှုရှုသွားတာနိဗ္ဗာန်ရတာအဲ့ဒီတော့ဦးဇင်းတို့ကိုယ့်အကိုသေချာပြင်ဆင်မထားတော့အဲ့ဒီတုန်းကမရှုနိုင်ခဲ့ဘူးလူလိုက်လှိမ့်လိုက်ညီးလိုက်ညူလိုက်တခါတည်းကံပဲလူလည်းမရှိဘူးဘာသူများလည်းပူပေးလို့လည်းမရမပေးလို့လည်းမရအဲ့ဒီဝေဒနာ ဖြစ်ဖူးတဲ့လူသိမှာပါတဲ့ကြဲအဲ့ဝေဒနာဆိုတာနော်အင်မတန်ဆိုးပါတယ် နော်အဲ့ဒီဝေဒနာဖြေပြီးတော့မှဩငါတရားတွေကိုပြင်ဆင်တော့မှပဲဖြစ်မယ်ဒီလိုဝေဒနာတွေယောဂါတွေလာတဲ့အခါမှာငါမကဲမဲ့လူလည်းမရှိမမဲ့လူလည်းမရှိ နောက်ဆုံးတေဃာနာနီမှာဒီဒေါသကြီးတန်းလန်းနေတာငါတေရရင်တော့သွားပြီနော်ဒေါသမီးလျံတောက်လောင်ပြီးတော့သေလို့ရတော့ဒေါသနဲ့သေငရဲပြေ ဩသာသနာတော်ထဲမှာငါဝင်လာပြီးတော့သာသနာတော်ထဲမှာယဟန်ပြုပါယတန်းနဲ့ငရဲကိုပြန်ဆင်းရတဲ့ဒီဒုက္ခကြီးကြုံရအောင်မှာပါလားကိုကိုကိုပြန်သုံးသပ်ခဲ့တာနော်အဲ့ဒီတော့ဒီဒုက္ခဝေဒနာမှာဒေါသဖြစ်လို့ကတော့အပယ်ဆင်းရလိမ့်မယ်တဲ့ဆိုတော့ဩငါတရားတွေရှာမှပဲဆိုပြီးတော့ဦးဇင်းတို့တရားတွေရှာခဲ့ပါတယ်တရားတွေအားထုတ်ခဲ့ပါတယ်နော် ဒုက္ခဝေဒနာတွေဘလောက်ပဲဖြစ်လို့နေနေသီးခံနိုင်တဲ့စွမ်းအားတွေရှိလာအောင်ထိကျင့်လာတော့ဟောနောက်ထပ်9နှစ်လောက်နေတော့9နှစ်မကပါဘူးလေ10နှစ်လောက်ဖြစ်လာပြီအဲ့ဖြစ်တဲ့အချိန်နဲ့ဆိုအဲ့ဒီလောက်ဖြစ်လာတဲ့အချိန်ရောက်တော့ဒုတိယတစ်ချိန်ပြန်ပြီးတော့သဲကြီးအိမ်ပြန်ဖြစ်တယ်ဖြစ်တဲ့အခါကျတော့ကို့မှာတရားရှိတယ် လက်ကြီးအိတ်ကညကျတော့၈နာရီလောက်ကျတော့အောင်းပြီးနာပြီးတော့လှဲနေတော့လဲအောက်ထိုင်တော့လဲအောက်အော်ဝေဒနာတွေတက်လာပါလားကဲကဲကဲကဲသူဟာသူဝေဒနာသူဟာသူတက်ပဲစေတော့ငါလုံငါလုံမယ်ဆိုဘုရားသခင်ကြီးမှာငုတ်တော့ထိုင်ပြီးတော့တရားမှတ်လိုက်တာတရားလည်းမှတ်လိုက်ရောစောစောက အောက်နယ်ကြိုက်တယ်ဆိုတော့ပေါ်လာတဲ့ဝေဒနာကြီးဟာတရားအာယုံကကိုက လွှမ်းမိုးထားလိုက်တော့အဲ့ဒီဝေဒနာကြီးကိုအမနတိကာရနှလုံးမသွင်းမဲ့နေနိုင်ရောနေနိုင်တော့မနေ့3နာရီလောက်ရောက်သွားပြီ3နာရီလောက်ရောက်တော့ကဲခန်းထဲငါသွားပြီးတော့လှဲပါဦးမယ်ဆိုပြီးပြန်ပြီးလှဲဖို့လုပ်အဲ့လှဲလှဲလှဲလိုက်ဟောတက်လာပြန်ပြီဩစောစောတုန်းကတရားအာယုံလေးနဲ့သူ့ကိုခွာထားတဲ့အခါကျတော့ပျောက်နေတာကဲဘုရားသင်ရှိပြန်ကြွပြန်ပြီးတော့ပဲတရားပဲပြန်နှလုံးသွင်းနေလိုက်တော့ မနဲ့မိုးလေးအေးချမ်းညာလေးခွာပြီးတော့နေနိုင်တယ်နော်အဲ့ဒီတော့တရားရှိတော့ကနဲ့မရှိတာနဲ့ကွာသွားတယ်အရင်တော့ကတရားမရှိခင်ကတခါတည်းလူလိုက်လှိမ့်လိုက်အော်လိုက်ဟစ်လိုက်ညီးလိုက်ညူးလိုက်လောက်ကြပါအောင်ကဲကြပါအောင်နော်အဲ့ဒီလိုဘဝနဲ့အခုတရားရှိတဲ့ဘဝနဲ့ဩငါမှာအခုတော့ခန္ဓာကြီးရှိလိုက်တာဟောကိုကိုကိုသိတာ အဲ့တော့ဦးဇင်းတို့ဒကာဒကမတွေလည်းဒီတိုင်းပါပဲကိုယ့်ရဲ့ခန္ဓာကိုယ်မှာအဲ့ဒီဓာတ်လေးပါးတွေဖောက်ပြန်ပြီးတော့အဲ့ဒီဝေဒနာတွေတက်လာတဲ့အချိန်ကြလို့ရှိရင်ဦးဇင်းတို့ဒကာဒကမတွေကိုခန္ဓာရင်ရှိပြီလားရှုနိုင်ပြီလားဒုက္ခဝေဒနာပေါ်လာလို့ဒေဂာနာနိမနာတယ်နာတယ်ကြိုက်တယ်ကြိုက်တယ်ပဲသိနေလို့အဲ့ဒီအသိနဲ့သေလို့မဖြစ်ဘူးဦးဇင်းတို့ဒကာဒကမတွေနော်အဲ့ဒါကြောင့်မို့ နားတယ်ကြိုက်တယ်ကြိုက်တယ်ပဲသိနေတဲ့အသိကတော့ကလေးသိခွေးသိလူတိုင်းသိတဲ့အသိတရားရှုတဲ့ပုဂ္ဂိုလ်ကလည်းသိတယ်မရှုတဲ့ပုဂ္ဂိုလ်ကလည်းသိတယ်တဲ့အဲ့ဒီအသိကနေမှရုပ်လားနာမ်လားဝေဒနာခံစားတာလားအော်ဒါဝေဒနာနာမ်ခံစားတဲ့သဘောလေးကသူ့အတူကောင်းတာလေးကလည်းသူ့အတူခံစားပြက်တာပဲဆိုးတာလေးလည်းခံစားပြက်တာပဲလို့အဲ့ဒီလိုရှုနိုင်အောင်ရှုရမှာတဲ့အဲ့လိုမရှုနိုင်သေးရင်တော့ဦးဇင်းတို့တရားတော်မတွေ အခုဝေဒနာ၃မျိုးမှာဒုက္ခဝေဒနာကိုလက်လျူရှုတတ်အောင်ဒုက္ခဝေဒနာကို ခွာတတ်အောင် အရင်ဆုံးလုပ်ပါလို့ဥစဉ်ကတိုက်တွန်းညင်ပါတယ်เนาะဘာကြောင့်လဲဆိုတော့ဒုက္ခအာယုံဒုက္ခအာယုံအာယုံနှမျိုးတွေ့တဲ့အခါကျတော့အမေတို့အဖေတို့ဖះကိုအာယုံပြုပါဖះကိုအာယုံပြုပါလို့သားတွေသမီးတွေကဘလောက်ပြောပြောဒီဝေဒနာကိုခွာတတ်အောင် ကိုယ်တိုင်ကြင့်မထားတဲ့ပုံကိုများကဒေဂာနာနီလည်းရောက်ရော နာတယ်နာတယ်ပဲဘလောက်ပဲဖရာအာယုံပြုတ်ပြုတ်မရဘူးဘုန်းကြီးတွေကြွလာပြီးပရိတ်တွေရွတ်ဘလောက်ပဲရွတ်ရွတ်အဲ့ဒါ तू ကမရဘူး तू ကနာတယ်နာတယ်ပဲ तू ကအော်နေတာပဲပူတယ်ပူတယ်နာတယ်နာတယ်မောတယ်မောတယ်ဆိုတော့ဟောပေးရမယ်ဘုန်းကြီးကတော့ဘာလို့လို့လောကမှမသိတော့ဘူးเนาะဘာလို့လဲဆိုသူ့အာယုံကဒုက္ခထဲမှာဆွဲနှစ်ခံထားရပြီတဲ့ဒုက္ခအာယုံထဲမှာစိတ်ကဆွဲချသွားပြီဒါကြောင့်မို့ အဲ့ဒီဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခာဝေဒနာလို့ဆိုတဲ့ဝေဒနာ၃မျိုးမှာဥဇဏုဒကာဒကမတွေအရင်ဆုံးဒုက္ခဝေဒနာကို အရင်ဆုံးခွာတတ်အောင်လုပ်ရမယ်တဲ့နော်အဲ့ဒီဒုက္ခဝေဒနာခွာတတ်အောင်ဥစဉ်တော့ရှုရမယ်တဲ့ရှုတဲ့အခါကျတော့လေအဲ့ဒီဒုက္ခမှာလည်းပဲဥစဉ်တော့ဒကာဒကမတွေမှတ်ထားလိုက်ပါအောင်ဒုက္ခမှာလည်းဒုက္ခကလည်း၃မျိုးရှိသေးတယ်နော် ဒုက္ခက၃မျိုးကနံပါတ်၁ကဒုက္ခဒုက္ခတဲ့ဒုက္ခဒုက္ခဆိုတဲ့နံပါတ်၁တမျိုးရဲ့တဲ့နော်ဝိပရိနာမဒုက္ခတဲ့နံပါတ်1ဒုက္ခကဝိပရိနာမဒုက္ခတဲ့နံပါတ်3ဒုက္ခက သင်္ခါရဒုက္ခတဲ့အဲ့ဒီဒုက္ခ3မျိုးထဲမှာကဘယ်ဒုက္ခကိုတပည့်တော်တို့ရှုရမှာတော့ဆိုရင်အဲ့ဒီထဲမှာအခုဦးဇင်းရှင်းပြမယ် ဒုက္ခဒုက္ခဆိုတာကဦးဇင်းတော်တရားတော်မတွေအခုရထားတဲ့ခန္ဓာကြီးကဒုက္ခခန္ဓာလားဒုက္ခခန္ဓာလားအော်ဒီခန္ဓာကြီးကဒုက္ခခန္ဓာကြီးမဟုတ်လားရထားတဲ့ဒုက္ခခန္ဓာကြီးအဲ့ဒီဒုက္ခခန္ဓာကြီးကနော်အမျိုးမျိုးအဲ့ဒီမှာနှိမ့်ဆက်နေတာနော် ပူဓာတမျိုးအေဓာတမျိုးမူဓာတမျိုးဝေဓာတမျိုးအောဓာတမျိုးအာနာတမျိုးကြိုက်ဓာတမျိုးထုံဓာတမျိုးဂျင်ဓာတမျိုးဒီခန္ဓာကြီးကအမျိုးမျိုးနှိမ့်ဆက်နေတာတဲ့အဲ့ဒီအမျိုးမျိုးနှိမ့်ဆက်နေတဲ့ခန္ဓာကြီးကအဲ့ဒါနံပါတ်1ဒုက္ခတဲ့အဲ့ဒီဒုက္ခပေါ်မှာမှအခုဓာရှာလို့အဆူလို့နော်ခြေတော့ကိုထိမိခိုင်းမိလို့အဲ့ဒီကနေမှတခုခုဖြစ်လို့ထပ်ပြီးတော့ခန္ဓာကိုယ်ပေါ်မှာဒုက္ခရတယ် အဲ့ဒီဒုက္ခပေါ်မှာနောက်ထပ်ဒုက္ခထပ်ဆင့်လို့ရတာကိုအဲ့ဒါဒုက္ခဒုဒုက္ခဒုက္ခလို့ပြောတာ နော်ခန္ဓာကိုယ်ဒုက္ခပေါ်မှာနောက်ထပ်ထပ်ရတဲ့ဒုက္ခအဲ့ဒီဒုက္ခဒုက္ခကိုဝိပဿနာရှုရမှလားဆိုမဟုတ်သေးဘူးတဲ့အဲ့ဒါကနော်ခန္ဓာကိုယ်ပဲအပေါ်မှာပေါ်လာတဲ့ဒုက္ခဒုက္ခကိုရှုရမှာမဟုတ်သေးဘူးဒါဆိုရင်ဒုတိယဝိပရိနာမဒုက္ခကိုရှုရမှာလားဝိပရိနာမဒုက္ခဆိုတာကဥဒ္ဒနောတရားဓမ္မတွေ ငငယ်တော့ကအော်14နှစ်15နှစ်အရွယ်လေးတွေနုပြောတဲ့အရွယ်လေးတွေအခုအသက်ကြီးလာတော့ရှိသေးလားဟောမရှိတော့အခုဘာရည်တွေနားရည်တွေနော်အကုန်လုံးရွဲကြလာပြီဆန်းနေဖြိုးလာပြီနော်ခါတွေကိုင်းလာပြီနားတွေထိုင်းလာပြီဟောဝိပရိနာမှာဖောက်ပြန်တတ်တဲ့သဘောနော်အိုရခြင်းသဘောတွေနားရခြင်းသဘောတွေသိရခြင်းသဘောတွေအဲ့ဒီတော့အဲ့ဒီဒုက္ခ ဝိပရိနာမဒုက္ခနဲ့ဒုက္ခဒုက္ခရဲ့အပေါ်မှာကဘာရတယ်လဲဆိုရင်တံဝေခဉာဏ်တော့ရတယ်တံဝေခဉာဏ်တော့ရတယ်နော်ဒုက္ခဝေဒနာတွေနှိမ့်ဆက်ပြီးတော့ဖြစ်နေတဲ့ပုံကိုကြီးကိုကမြင်ရမယ်ဆိုရင်အော်ဒီပုံကိုကြီးဆင်းရလိုက်တာဘာဖြစ်လို့လဲဒီခန္ဓာကြီးရှိလို့နော်ကိုယ်မှာတခါတည်းယောဂဝေဒနာတွေဖောက်ပြန်တဲ့အခါအော်ဒီခန္ဓာကြီးရှိလို့ဒီနူတဲ့ယောဂကြီး နော်နာတဲ့ယောဂါကြီးကြိုက်တဲ့ယောဂါကြီးနော်ဒီဓာရှာတဲ့ဓာခုတ်ခံရလို့ပြတ်သွားတဲ့ဟာကြီးဒါကြီးကဒီခန္ဓာကြီးရှိလို့တာဒီဒုက္ခရတာပါလားလို့ဟောတံဝေကတော့ရတယ်တဲ့အဲ့ဒါကမက်ဖို့မရဘူးတဲ့ဒုက္ခဒုက္ခနော်တံဝေကရအောင် तू ကကြည့်ရတာသူ့ကိုကြတော့နော်အိုခြင်းနေနာခြင်းနေသေခြင်းနေအဲ့ဒါကြီးတွေကိုကြည့်ပြီးတော့အော်ဒီနေ့ငါလည်းအိုရမှာပါလားဒီနေ့ငါလည်းနာရမှာပါလား တနေ့ငါလည်းသေရမှာပါလားလို့အဲ့ဒါမျိုးကြည်ရတယ်အဲ့ဒါတန်ဝေကတွေရတယ်တဲ့နော်အဲ့ဒီကနေမှဘယ်ဒုက္ခကိုရှုရပါတော့ဆိုတော့သင်္ခါရဒုက္ခဟောပြုပြင်စင်ရင်တတ်တဲ့သင်္ခါရတရားတွေဟာ အခုဝေဒနာရဲ့သဘောလေးကိုဉာဏ်နဲ့စိုက်ပြီးတော့ကြည့်လိုက်တယ်ခန္ဓာကိုယ်ကာယတကားကနေအရင်ဆုံးလိုက်ကြည့်ရမှာပေါ့ ဝေဒနာကတော့မျက်စိမှာလည်းဝေဒနာ၃မျိုးနားမှာလည်းဝေဒနာနှာခေါင်းမှာလည်းဝေဒနာရှားမှာလည်းဝေဒနာ ကိုယ်မှာလည်းဝေဒနာဆိုတော့၃မျိုးစီ၃မျိုးစီဝေဒနာ၃မျိုးစီဖြစ်တဲ့အထက်မှာဥစဉ်တော့ဒဂါဒဂမတွေအဲ့ဒီတော့ကာယမှာပေါ်လာတဲ့ဝေဒနာကစောင့်ရှုနော်အဲ့ဒါကိုစွန်းလွန်ဆရာတော်ဘုရားကြီးကတော့ကာယတကားကစောင့်ရှုတဲ့မျက်စိမှာပေါ်တဲ့ဝေဒနာ၃မျိုးကလည်းတန့်ရှုဆိုမရှုနိုင်သေးဘူးတဲ့ နားမှာပေါ်တဲ့ဝေဒနာ၃မျိုးကလည်းတန်းရှုဆိုမရှုနိုင်ကြသေးဘူးတဲ့ဘာကြောင့်လဲဆိုတော့ဉာဏ်ကနှုတ်လို့တဲ့ဒါကြောင့်မို့ကာယတကားကစောင့်ရှုဆိုတော့ကာယအကြည်ဓာတ်နဲ့ခုနပဓာတ်တွေတွေ့တဲ့အခါကျတော့တင်းတဲ့သဘောတောက်တဲ့သဘောဆိုဟောသဘောတွေပေါ်ပြလာဓာတ်လေးပါဖောက်ပြန်လို့သဘောတွေပေါ်ပြလာတဲ့အပေါ်မှာအဲ့ဒီတင်းသဘော တောင်သဘောဆိုတဲ့သဘောလေးရဲ့အပေါ်မှာခံစားမှုဝေဒနာ၃မျိုးဖြစ်လာ ပူသဘောအေးသဘောဆိုတဲ့သဘောလေးနော်ပူတယ်ဆိုရင်ပြည့်ညတ်အေးတယ်ဆိုရင်ပြည့်ညတ်ပူတယ်လို့မမနဲ့အေးတယ်လို့မသဘောပေါ်ပြတော့မြင်အောင်ကြည့်ပူတဲ့သဘောလေးအေးတဲ့သဘောလေးအဲ့ဒီမှာပေါ်ပြတဲ့သဘောလေးကို ကြည့်လိုက်ရင်ကိုကနှစ်သက်ရင်ဒုက္ခဝေဒနာ မနှစ်သက်ရင်ဒုက္ခဝေဒနာအလယ်လတ်ဆိုဥပိ္ပခဝေဒနာဆိုတဲ့အဲ့ဒီကာယအကြည်ဓာတ်ပေါ်မှာဝေဒနာ၃မျိုးဖြစ်တယ်အဲ့ဒီ၃မျိုးကနော် ဒုက္ခဝေဒနာဆိုတာဖြစ်လာရင်တင်းသဘောတောင့်သဘောပေါ်မှာကိုကမကြိုက်တော့ဘူးဆိုရင်ဒုက္ခဝေဒနာဖြစ်တာပဲအဲ့ဒီဒုက္ခဝေဒနာလည်းဘယ်မှာဖြစ်တာလဲဆိုတော့ဝေဒနာဆိုတာကနာနာဆိုတာစိတ်မှာဖြစ်တာရုပ်မှာဖြစ်တာမဟုတ်ဘူးနော်စောစောကဓာတ်လေးပါဖောက်ပြန်တဲ့ဟာကအဲ့ဒါကရုပ်မှာဖြစ်တာဓာတ်ကြီးလေးပါကပညာယုတ်ကြီးမှာဓာတ်လေးပါဖောက်ပြန်တဲ့သဘောနော်ဓာတ်လေးပါပေါ်ပြတဲ့သဘော အဲ့ဒီမှာဓာတ်လေးပါးတွေသူ့သဘောသူပေါ်ပေါ်ပေါ်ပေါ်ပြတာကိုပြောင်းပြောင်းပြောင်းပြောင်းသွားတာတွေကရုပ်ရုပ်တွေကပြောင်းပြရုပ်တွေပြောင်းပြတိုင်းပြောင်းပြတိုင်းရဲ့အပေါ်မှာဝေဒနာကခံစားတာကအဲ့ဒါခံစားတာဘယ်မှာလဲဆိုတော့နံတရားတဲ့ခံစားတာကစိတ်မှာခံစားတာနံတရားလေးနော်ဝေဒနာနံခံစားတဲ့သဘောလေးဟာ သူ့ဟာသူတင်းတာလေးပေါ်တော့တင်းတာလေးကိုခံစားပြီးတော့သူကပြတ်သွားတာ ပူတဲ့သဘောလေးပေါ်ရင်ပူတာလေးကိုခံစားပြီးပြက်သွားတာအေးတာပေါ်ရင်အေးတာလေးကိုခံစားပြီးပြက်သွားတာကြိုက်တဲ့သဘောလေးအပေါ်မှာခံစားပြီးပြက်တာပဲနော်ကြိုက်တာလေးကဟိုကပေါ်ပြလိုက်တာကိုကစိတ်ကသွားပြီးအဲ့ဒါကိုသွားသိပြီးတော့ तू ကခံစားတာခံစားပြက်ခံစားပြက်ခံစားပြက်ဆိုတော့တင်းတာလေးပေါ်မှာလည်းခံစားပြက်တာပဲပူတာလေးရဲ့အပေါ်မှာလည်းခံစားပြက်တာပဲ ကိုက်တာလေးရဲ့အပေါ်မှာလည်းခံစားပြက်ဒါပဲဆိုတော့ဓာတ်ကြီးလေးပါဖောက်ပြန်တဲ့ကာယတကားရဲ့အပေါ်မှာ ကြည့်လိုက်တဲ့အခါကျတော့အော်ပေါ်သမျှနော်အရာအလုံးဟာဒီပေါ်သမျှဝေဒနာတွေပေါ့နော်အဲ့ဒီဝေဒနာတွေအကုန်လုံးဟာစိတ်ထဲမှာပေါ်နေတဲ့ဝေဒနာတွေစိတ်ထဲမှာဖြစ်နေတာဟိုကတင်းပြလိုက်တာကယုတ်ကြီးကပေါ်ပြနေတာအဲ့ဒါပြည့်ညက်ယုတ်ကြီးပေါ်မှာနော်တောင်းတဲ့သဘောလေးဟိုကပေါ်ပြနေတာ တင်းတဲ့သဘောလေးပေါ်ပြနေအဲ့ပေါ်ပြတာကပြညတ်ရုပ်ပေါ်မှာပေါ်ပြတာခံစားတာကနာဝေဒနာနာခံစားတာကအဲ့တော့ဒီပြညတ်နဲ့ဒီရုပ်နဲ့နာနဲ့ကိုလည်းတေချာသိထားမှရမယ်နော်အဲ့တော့တင်းတယ်တောက်တယ်ကြိုက်တယ်ဆိုရုပ်ကြီးပေါ်မှာပဲသွားပြီးတော့ငါနာတယ်ငါကြိုက်တယ်ဆိုတော့အဲ့ဒီတဏမာနဒိဋ္ဌိတွေသွားဖြစ်ကြတာနော်တကယ်တမ်းကတော့ခံစားတဲ့ဝေဒနာကစိတ်မှာဖြစ်နေတာ အဲ့ဒီစိတ်မှာဖြစ်နေတာကိုမြင်အောင်ကြည့်ရတယ်စိတ်မှာဖြစ်နေတာမြင်အောင်ကြည့်လိုက်တဲ့အခါကျမှအော်ဝေဒနာရဲ့သဘောလေးကသူ့အနဲ့သူတင်းတာပေါ်ရင်စိတ်ကတင်းတာလေးသွားညှို့လိုက်တယ်ပြီးရင်တခါတည်းသူကကောင်းသဘောဆိုးသဘောလေးခံစားလိုက်တယ်ခံစားပြီးမြဲသေးလားမမြဲဘူးခံစားပြီးပြဲတင်းတာပေါ်တော့လဲခံစားပြဲတောက်တဲ့သဘောလေးပေါ်မှာလဲသွားပြီးတော့ခံစားလိုက်တယ်ခံစားပြီးပြက်တာပဲပူတာပေါ်တော့လဲခံစားပြက်အေးတာပေါ်တော့လဲခံစားပြက်ဩခန္ဓာကြီးတစ်ခုလုံးမှာ ပေါ်လာပေါ်လာတဲ့ဝေဒနာတွေမှန်သမျှဟာ အကုန်လုံးဘာတစ်ခုမှမမြဲဘူးအကုန်လုံးခန္ဓာပြက်ခန္ဓာပြက်ခန္ဓာပြက်အဲဒုက္ခဝေဒနာလည်းခန္ဓာပြက်ဒုက္ခဝေဒနာလည်းခန္ဓာပြက်ဥပ္ပခဝေဒနာလည်းခန္ဓာပြက်ဆိုတော့ဝေဒနာတွေအကုန်လုံးဟာခန္ဓာပြက်တာပဲလို့ဝေဒနာတစ်လုံးရဲ့အပြက်ကိုပဲမြင်အောင်ကြည့်နေတာအဲ့လိုမြင်အောင်ကြည့်နေရင်ကြည့်နေရင်ကြည့်နေရင်ခန္ဓာကိုယ်ဓာတ်ကြီးလေးပါးတွေကတစ်မျိုးတစ်မျိုး တခါတည်းတက်လိုက်ဆင်းလိုက်တက်လိုက်ဆင်းလိုက်အဲ့ဒီမှာတက်လာတဲ့အခါကျတော့ဒါလေးပါဖောက်ပြန်တဲ့ဝေဒနာရဲ့အစအလယ်ဆုံးမြောင်ကြည့်ပြီးတတိထားပြီးတော့အဲ့ဒီမှာငါမပါသေးနဲ့ငါနာတယ်ဆိုရင်အဲ့ဒါဒိဋ္ဌိတဲ့နော်အဲ့ဒါတက်တာရရအောင်ရှောက်ပြီးတော့လုပ်ရင်အဲ့ဒါတဏှာလောဘအာဟိုလိုလုပ်ရင်တက်တာမလားဒီလိုလုပ်ရင်တက်တာမလားရှောက်ပြီးတော့လုပ်နေတဏှာလောဘတဲ့ငါနာတယ်ငါကြိုက်တယ်ဆိုရင်ဒိဋ္ဌိတဲ့နော်အဲ့ဒါကြောင့်မို့ ငါလှုပ်ချင်ရလှုပ်မယ်ဆိုရင်အဲ့ဒါမာနဖြစ်သွားပြီနော်မန်နေဖြစ်သွားပြီမန်နေတက်သွားပြီအဲ့ဒါကြောင့်မို့တဏမာနဒိဋ္ဌိနဲ့ကပ်ပြီးတော့ငါကိုငါဟာငါဥစ္စာလို့မစွဲနဲ့တဲ့နော်ဘာလို့လဲဆိုတော့ယုတ်ကလည်းမမြဲတဲ့ဒီသဘောတွေရဲ့အပေါ်မှာပေါ်လာတဲ့ဝေဒနာဘလို့လို့မြဲမှာလဲတဲ့နော်အဲ့ဒီမမြဲတဲ့ဝေဒနာကို မြဲတယ်လို့ထင်ပြီးတော့အဲ့ဒီဝေဒနာရဲ့အပေါ်မှာနော် ငါနာငါငါငါငါလို့သွားပြီးတော့သိမ့်ပိုက်ပြီလို့အဲ့ဒီပေါ်မှာဒိဋ္ဌိပြီးဒေါသမိတွေတောက်တာတကယ်တမ်းတော့ဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်ပြီးအော်ဝေဒနာရဲ့သဘောဟာသူ့သဘောသူခံစားပြီးပြက်တဲ့သဘောပဲရှိတယ်အဲ့ဒီမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိပါလားဝေဒနာရဲ့သဘောဟာခန္ဓာကြီးထဲမှာကြည့်လိုက်ရင်တင်တာလေး ပေါ်လာတယ်ပေါ်လာတော့ပေါ်မှာသွားပြီးတော့တင်းတဲ့နန်းလေးတင်းသားလေးကိုသွားတည်တဲ့နန်းလေးကညှို့လိုက်တယ်ပြီးရင်သူကခံစားလိုက်တာပဲနော်အဲ့ဒီခံစားလိုက်တဲ့သဘောလေးဟာမြဲသလားဆိုတော့တင်းသားလေးခံစားပြီးဟိုကတောက်နာပေါ်ရင်တောက်နာသွားခံစားပြန်တာတောက်တဲ့သဘောလေးပေါ်မှာသွားခံစားပြန်ရောပူတဲ့သဘောလေးပေါ်မှာပေါ်လာရင်ပူတဲ့သဘောလေးမှာခံစားပြန်ရောခံစားတဲ့သဘောတွေကမမြဲဘူးအဲ့ဒီတည်းမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးခံစားတဲ့သဘောတွေက ဩအနှိမ့်စမမြဲပါလားခရဝက်ရမြင်အောင်ကြည့်တယ်ကုံသွားတာပြက်သွားတာမြင်အောင်ကြည့်စမ်းတဲ့အဲ့ဒီဝေဒနာနာရဲ့ပြက်ပြက်ပြက်ပြက်နေတဲ့သဘောလေးတွေကိုမြင်တဲ့အခါကျတော့ညာနဲ့မြင်တော့ငါနာတယ်ဆိုတာမရှိတော့ဘူးငါကြိုက်တယ်ဆိုတာမရှိတော့ဘူးငါထုံတယ်ဆိုတာမရှိတော့ဘူးအော်ဝေဒနာနာရသဘောဟာဘာတော့ဝေဒနာနာခံစားတဲ့သဘောပါလားခံစားပြီးပြက်တာပါလားလို့ အဲ့ဒီဝေဒနာနာရဲ့ခံစားပြီးပြက်တာကိုမြင်အောင် ရှုလိုက်ပါတဲ့နော်အဲ့လိုရှုရမှာတဲ့အဲ့လိုမှမဟုတ်တင်းတင်းနဲ့တင်းနဲ့တင်းနဲ့တင်းနဲ့ဆိုပြီးတော့အရာကြီးပေါ်မှာတခါတဲ့ငါဆိုတဲ့ဒိဋ္ဌိနဲ့ရှုလို့မရဘူးတဲ့နော်တက်လာတဲ့ဝေဒနာပေါ်မှာတချို့တွေကပူရင်ပူတယ်ပူတယ်ပူတယ်ဆိုပြီးတော့တခါတဲ့မှတ်မှတ်မှတ်ဆိုပြီးတော့ပူရင်ပူတယ်တက်မှတ်ခိုင်းမြန်ရောအဲ့တော့ပူရင်ပူတယ်တက်မှတ်နေတော့လဲလွတ်သလားမလွတ်ဘူးတဲ့ဘာလို့လဲဆိုတော့ ပူတယ်လို့သွားတင်ညာပေးလို့အဲ့ဒီရဲ့အပေါ်မှာဒိဋ္ဌိမိတွေဒေါသမိတွေတောက်ရတာတဲ့နော်ပူတယ်လို့လည်းတင်ညာမပေးနဲ့ကြိုက်တယ်လို့လည်းတင်ညာမပေးနဲ့ထုံတယ်လို့လည်းတင်ညာမပေးနဲ့တဲ့နော်အော်ဝေဒနာရဲ့သဘောဟာသူသဘောသူခံစားတဲ့သဘောပါလားလို့ခံစားတဲ့သဘောလေးကိုမြင်အောင်ကြည့်လိုက်ရင် ပူတယ်လို့တင်ညာမပေးတော့ဘူးကြိုက်တယ်လို့တင်ညာမအဲ့တော့တင်ညာပြုတ်ပြီတင်ညာပြုတ်တော့ဟိုဘက်မှာနော် ဒိဋ္ဌိမိဒေါသမိလောဘမိဒေါသမိတွေမတောက်တော့ဘူးဟိုသင်္ခါရခန္ဓာပြုတ်ပြီတဲ့နော်အဲ့ဒါကြောင့်မို့ပရိစ္ဆသမုပ္ပါစိတ်ရဟကိုရအောင်ဝေဒနာမှတဏမကူအောင်ရှုရတယ်တဲ့နော်အဲ့တော့ရူပခန္ဓာဆိုတဲ့ရုပ်ရသဘောတွေသူ့သဘောသူပြောင်းပြောင်းပြောင်းပြောင်းပြနာအဲ့ဒါအခုမြင်နေတာကြီးကပညာယုတ်ကြီးအခုဒီခန္ဓာကိုယ်ကြီးမှန်ထောင်ကြည့်လို့မြင်တာပညာယုတ်အဲ့ဒီပညာယုတ်ကြီးတဲ့မှာမှ တင်းတယ်တောက်တယ်ထုံတယ်ကျင်တယ်လေးတွေသဘောလေးတွေပေါ်တယ်သဘောလေးဒါသဘောလေးကိုကြည့်လိုက်တဲ့အခါကျပြောင်းပြောင်းပြောင်းပြောင်းပြနေတာမြင်တာကရုပ်ဟောရုပ်သဘောတွေပြောင်းတာရုပ်ပြောင်းတိုင်းပြောင်းတိုင်းမှာသွားသွားသိနေတာကနာမ်ဆိုတော့အဲ့ဒီရုပ်ကိုရူပခန္ဓာပြောင်းပြောင်းညွတ်ညွတ်ပြီးတော့သိနေတာကဝိညာဉ်နဲ့ခန္ဓာအဲ့ဒီအရဲ့အပေါ်မှာကောင်းသဘော ဆိုးသဘော ကောင်းရတာဆိုးရတာကို ခံစားလိုက်တာကဝေဒနာခန္ဓာတဲ့ဝေဒနာရဲ့သဘောကသူကခံစားတာအဲ့ဒီခံစားတဲ့ဝေဒနာကိုဝေဒနာခန္ဓာက နေပြီးတော့ဟိုဘက်မှာအော်ပူတယ်လို့တင်ညာမပေးနဲ့တောက်တယ်လို့တင်ညာမပေးနဲ့ကြိုက်တယ်လို့တင်ညာမပေးနဲ့ပူတယ်ထုံတယ်ကျင်တယ်ကြိုက်တယ်လို့တင်ညာမပေးတဲ့အခါကျတော့ဝေဒနာနာရဲ့သဘောဟာခံစားပြီးတော့ပြက်ပါလားလို့ရှုလိုက်တော့တင်ညာမပေးဘူးတင်ညာမပေးရင်လောဘဒေါသမောဟဆိုတဲ့သင်္ခါရမဖြစ်ဘူးတဲ့သင်္ခါရမဖြစ်တော့ ဝေဒနာပစ္စယတဏတဲ့နော်ဝေဒနာမှတဏကူးသွားတာတဏအခုမကူးအောင်အနိစ္စလို့ရှုလိုက်တော့ဝေဒနာမှတဏမကူးတော့ဘူးဝေဒနာဏီတော့တာဟော ဝေဒနာချုပ်သွားပြီ ဝေဒနာဏီတော့တာတဏဏီတော့တော့တဲ့ဝေဒနာချုပ်ရင်နော်တဏှာတွေချုပ်တယ်တဏှာဏီတော့တာဥပါဒါနာဏီတော့တော့တဏှာချုပ်ရင်ဥပါဒံချုပ်တယ် ဥပါဒါနာနေတော်တာဘဝနေတော်တော်ဟောဥပါဒံချုပ်ရင်ဘဝချုပ်တယ်ဘဝနေတော်တာဇာတိနေတော်တော်ဘဝချုပ်ရင်ဇာတိချုပ်တယ်ဇာတိနေတော်ရာသရာမရဏတောကပရိဒေဝဟောဇာတိမရှိတော့ရင်အော်ချင်းနာခြင်းတဲခြင်းစိုးရင်ရခြင်းပူဆွေးရခြင်းငိုကြွေးရခြင်းဆိုတာတွေအကုန်ချုပ်တယ် အဲ့ဒါကပရိစ္ဆသမုပ္ပါစိတ်ရကဘယ်ကနေပြအောင်လုပ်ရမှာတုံးဆိုတော့ဝေဒနာနာရဲ့ခံစားတဲ့သဘောကနေရှုရမယ်နော်ဝေဒနာနာရဲ့သဘောလေးဟာအော်ခံစားပြီးပြက်ပါလားဝေဒနာရဲ့သဘောဟာခံစားပြက်ခံစားပြက်နော်ခရဝေရမြောင်ကြည့်လိုက်တဲ့ဂုံသွားတာတွေပျောက်သွားတာတွေဝေဒနာရဲ့သဘောဟာဂုံတာတွေပျောက်တာတွေကိုမြင်အောင်ကြည့်လိုက်တဲ့အခါကျတော့မှဥဒ္ဒနောတရားဓမ္မတွေဝေဒနာမှာတဏမကုတော့ဘူး ဒိဋ္ဌိမိတွေဒေါသမိတွေဘာမိမှမတောက်တော့ဘူးတဲ့အဲ့ဒီလိုမရှုပ်နိုင်လို့ဝေဒနာရဲ့အပြက်ကို မြင်အောင် မကြည့်နိုင်တဲ့ဒကာဒကမတွေကတော့ပူတယ်တောက်နေတင်းနေထုံနေကျင်နေဟောတင်ညာတွေပေးကုန်ပြီနော်အဲ့ဒီလိုတင်ညာပေးလို့ရှင်တော့နော်ဝေဒနာမှတဏှာကူပြီတဲ့နော်တတ္တရာငါဘလို့ရအောင်လုပ်ရမလဲနော်ဒီဝေဒနာရဲ့အပေါ် ဒါလေးပါဖောက်ပြန်တဲ့ဝေဒနာရဲ့အပေါ်မှာတင်ညာတွေအပင်မှားလို့တင်ညာတွေအလှည့်သားခံလိုက်ရတာမရှိတဲ့တင်ညာတွေကို မရှိတဲ့ပညာကိုအဟုတ်ထင်ပြီးတော့သွားပြီးတော့ပေးမိလိုက်လို့နော်ပူတယ်ဆိုတာမရှိဘူးအေးတယ်ဆိုတာမရှိဘူးဖုံတယ်ဆိုတာမရှိဘူးအဲ့ဒါကိုကသွားပြီးတင်ညာပေးတာနော်ဟိုကသူ့သဘောသူဖောက်ပြန်ပြတာယုတ်ကသူ့သဘောသူဖောက်ပြန်ပြနေတာဓာတ်သဘောကသူ့သဘောသူပေါ်ပြနေတာ ဇက်ကသူ့သဘောသူပေါ်ပြနေတာယုတ်ကသူ့အလောက်သူပြောင်းပြနေတာမသိလိုက်တဲ့အခါကျတော့အဲ့ဒီမှာဘူတယ်ထုံတယ်ကျင်တယ်ကြိုက်တယ်လို့သွားပြီးတော့တင်ညာပဲမိလို့အဲ့ဒီတင်ညာတွေကအလှည့်စားခံလိုက်ရလို့ဒိဋ္ဌိမိတွေဒေါသမိတွေတောက်တာနော်ဝေဒနာပစ္စယတဏတဏပစ္စယဥပါဒါနံဥပါဒါနာပစ္စယဘောဝေဒနာမှာတဏကိုလို့ဥပါဒါနေဖြစ်ရပြီးဆွဲလန်းတဲ့အာဒါကြီး ငါဘလို့ပြောင်းလို့ရပါမလဲဒီဝေဒနာကြီးကပျောက်ခြင်းမီတတ်တာခြင်းမီဆိုပြီးတော့ဥပါဒနာအာဥပါဒံတွေဖြစ်ရပြီအဲ့ဒါဝေဒနာမှတဏှာကူးသွားလို့ဒါကြောင့်မို့ဥဒေနောရဲ့ခန္ဓာကိုယ်ရောညာနဲ့ပြန်ပြီးတော့ဆင်ញင်လိုက်တဲ့အခါသုံးသပ်လိုက်တဲ့အခါကျတော့ဟောခန္ဓာ၅ပါးကိုပြန်ပြီးတော့ညာနဲ့သုံးသပ်ကြည့်သမှာအခုမှန်ထောင်ပြီးလို့ကြည့်လို့မြင်နေရတဲ့ခန္ဓာကြီးကအဲ့ဒါပညာခန္ဓာတဲ့ရူပခန္ဓာကြီးပဲ နော်အဲ့ဒါပြဉ္ညယုတ်ကြီးအဲ့ဒီထဲမှာမှတင်းတဲ့သဘောကနေတောက်နာပြောင်းနေထုံနာကနေကျင်းနာပြောင်းနေလို့ပြောင်းပြောင်းပြောင်းပြောင်းပြီးတော့ပေါ်ပေါ်ပြနေတာမှအဲ့ဒါကပရမခန္ဓာအဲ့ဒါရူပခန္ဓာသဘောအစုဝေးကြီးရုပ်အစုဝေးကြီးနော်အဲ့ဒီရုပ်စုဝေးရဲ့ဖောက်ပြန်တဲ့သဘောတွေပေါ်ပြတိုင်းပေါ်ပြတိုင်းကို သွားသွားပြီးတော့သိနေတာကဝိညာဉ်နဲ့ခန္ဓာတဲ့ဝိညာဉ်လေးကသွားသွားသိတာ အဲ့ဒီဝိညာဉ်လေးကသွားသွားသိတဲ့အပေါ်မှာမှဒီရုပ်နဲ့နာမ်ရဲ့အပေါ်မှာ ကောင်းသဘောဆိုးသဘောကိုခံစားတာကဝေဒနာတဲ့ဝေဒနာသဘောကခံစားတာအဲ့ဒါဝေဒနာခန္ဓာအဲ့ဒီဝေဒနာရဲ့သဘောလေးဟာအော်ခံစားတဲ့သဘောဟာခံစားပြီးပြက်ပါလားလို့ရှုတော့အဲ့ဒါသင်္ခါရဒုက္ခတဲ့နော်သင်္ခါရဒုက္ခခံစားပြီးပြက်တာလေးကိုမြင်အောင်ရှုရတာနော်အဲ့ဒီသင်္ခါရဒုက္ခကိုရှုလိုက်တဲ့အခါကျတော့မှ ဟောမတရားဖို့တရားရတဲ့ဝေဒနာမှတဏမကုလို့အဲ့ဒါပရိစ္ဆသမုပ္ပါဆက်ရကြီးကို ပြတ်သွားအောင်လုပ်လို့ညင်နာလေးလည်းခံစားပြက်ကြားတာလေးလည်းခံစားပြက်နာနာလေးလည်းခံစားပြက်နော်တကူလုံးအာယုံ6ပါးတကား6ပါးတွေ့တိုင်းတွေ့တိုင်းမှာဩအကုန်လုံးခံစားပြက်ပါလားလို့နောက်တော့အကုန်ရှုရမှာစစချင်းကတော့ကာယတကားကနေစောင့်ရှု ရှုရင်းနဲ့နောက်ကြတော့ မြင်တာလည်းခံစားတဲ့သဘောနော်ကြားတာလည်းခံစားတဲ့သဘောကို မြင်အောင်ကြည့်ပြီးခံစားတဲ့သဘောလေးအဲ့ဒါလေးကိုအပြက်အပြက်အပြက်အပြက်နော်သူ့ရဲ့ကုံသွားတဲ့သဘောပြက်စီးသွားတဲ့သဘောလေးကိုအဲ့ဒါလေးကိုမြင်အောင်ကြည့်တာအဲ့ဒါဖြစ်ပျက်ကိုမြင်အောင်ရှုတာအနေဆာကိုမြင်အောင်ရှုတာအဲ့ဒီလို ရှုနိုင်လိုက်မှသူကမညံပုံညာရတယ်စောတော်တော်ကပြောတဲ့ကြားကြိုက်ခံရတဲ့ယဟန်ကတခါတဲ့ဘုရားရှင်လက်ထက်ကယဟန်တော်တွေ တောထဲမှာသွားပြီးတရားအားထုတ်တာအဲ့ဒီမှာတပားနဲ့တပားကဲစကားမပြောဘဲနဲ့ကိုတရားကိုအားထုတ်ဆိုတော့တရားအားထုတ်နေနဲ့ကြားလာဆွဲတော့ကဲဂရိအတိုင်းကမအော်တော့ပါဘူးဆိုနေတာနောက်တော့ဥပုံနဲ့ကြတော့တန်ဃာတွေကနဲကုန်တယ်ဘယ်ရောက်ကုန်တာလဲကြားဆွဲသွားတာတွေ့တယ်ဖေ။ဟောမအော်ဘူးလားအဲ့ဒီကိုတော့မအော်ဘူးဖေ။အရှင်ဖေကအမိန့်ထုတ်ထားတော့တပားနဲ့တပားစကားမပြောနဲ့ဆိုတော့အဲ့ဒီမထေရလည်းအဲ့ဒါကြောင့်ထင်ပါတယ်ဖေဆိုတော့ အော်အဲ့ဒါဆိုရင်တော့ကြားဆွဲရင်တော့အော်ပေါ့ကိုရောရလို့ပြောတော့နောက်တရက်ကျတော့တပားကြားဆွဲရောအထအော်ရောအော်တဲ့အခါကျတော့တန်ဃာတော်တွေကဝိုင်းလိုက်တော့ကြားက6ကြီးဟိုဘက်ကန်ခုံကိုးသွားတာအဲ့ဒီကိုတော်ကိုခြီးပြီးတော့ကိုးပြီးတော့ဟိုဘက်ကန်ရောက်တော့ကြားကသူတို့မလိုက်နိုင်ဘူးလဲသိရောအဲ့ဒီမှာရှေ့ချပြီးတော့တခါတည်းခြီတော့ကနေစပြီးတော့ဝါတာတဲ့ဒီကမထေရကအရှင်ဖုရားတပည့်တော်တို့အရှင်ဖုရားကိုလိုက်ပြီးတော့ကူလို့မရတော့ဘူးဖုရား အရှင်ဘုရားဘုရားရဲ့သားတော်ပြီးပြီတရားကိုယ်တော်ရှုပါတော့ဘုရားဆိုပြီးတော့ရှုခိုင်းတဲ့အချိန်မှာ ကြားကခြေထောက်ကနေစစားတာအဲ့ဒါခြေထောက်ကနေစပြီးတော့ကြိုက်ဝါပြီးတော့စားနေတဲ့အချိန်မှာတခါတည်းသူကအဲ့ဒီဝေဒနာကိုနှလုံးမသွင်းမဲနဲ့ထားပြီးတော့ရှုတာအဲ့ဒီနာရာကြီးကိုကြည့်နေတာမဟုတ်ဘူးနော်ကြားစားလို့ကြိုက်တာကြီးကြည့်နေတာမဟုတ်အဲ့ဒီကြိုက်တဲ့နာတဲ့သဘောရဲ့အပေါ်မှာခံစားမှုဝေဒနာကိုရှုသွားတာ ခံစားမှုကိုရှုတာနော်ဟိုနာရာကြီးကြိုက်တာကြီးကို ရှုတာမဟုတ်ဘူးနာရာကြီးကြိုက်တာကြီးပူတာကြီးကိုရှုတာမဟုတ်ဘူးအဲ့ဒီပေါ်မှာပေါ်လာတဲ့ခံစားတဲ့ဝေဒနာနာလေးကိုသူကမြင်အောင်ကြည့်တာအဲ့ဒီလိုကြည်ရင်ကြည်ရင်ကြည်ရင်နဲ့ဟောခြေမျက်စိလောက်ထိရောက်သွားတဲ့အချိန်မှာသောတာပန်တည်သွားပြီဒူးကောင်းလောက်ထိစားတဲ့အချိန်မှာသဂရာကံပေါင်ရင်းလောက်ထိရောက်လာတဲ့အချိန်အနာကံတဲ့ဟောဥရိစဆွဲပြီးတော့ချက်နာစားကနာနီချက်နာ ရောက်ခနာနီကြတော့ ယဟန္တာကြီးဖြစ်သွားတယ်ဟောအဲ့ဒါဘယ်သူကသိလဲဆိုတော့အဘိညာရတဲ့မထေရကြီးတွေကလှမ်းပြီးကြည့်နော်အော်လွတ်မြောက်သွားပြီနော်အဲ့ဒီလိုနဲ့တခါတည်းဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်ပြီးတော့ရှုသွားတာဟောတိတ်တာဆိုတဲ့မထေရကြီးကလည်းဒီတိုင်းပဲသူညီနဲ့ပထမသူညီကအတူတူသင်္ကန်းဝတ်မပြောလို့လူထွက်သွားအိမ်အောင်ပြုတ်အိမ်အောင်ပြုတ်ပြီးတော့အိမ်အောင်ကြတော့သူ့ရဲ့အမျိုးသမီးက ဒီမထေကြီးလူပြန်ထွက်လာရင်တော့ငါအမွေတွေခွဲပေးနေရလိမ့်မယ်ဒီမထေကြီးတော့ငါတတ်ပြတာကောင်းပါတယ်ဆိုပြီးတော့အဲ့ဒီမှာတခါတည်းလူမိုက်တွေပတ်စံပေးပြီးသွားတတ်ခိုင်းတာဟိုကတခါတည်းရောက်လာပြီးအရှင်ဘုရားတွေ့တော့အရှင်ဘုရားတတ်မယ်ဟာတခါတော့ဘာဖြစ်လို့တတ်ချင်တာတော့ဩရှင်ဘုရားခေမကပတ်စံပေးလိုက်တယ်ရှင်ဘုရားလူပြန်ထွက်လာရင်အမွေခွဲပေးရမှာဆိုလို့ထင်ပါတယ်ရှင်ဘုရားတတ်ခိုင်းတာဆိုတပည့်တော်ကပတ်စံလည်းယူခဲ့ပြီးရှင်ဘုရားတတ်တော့မယ်ဖေ ငါမတတ်ပါနဲ့ကွာတညာလေးလောက်ငါတရားလေးအာထုတ်ခွင့်လေးပေးသမှာဩတညာလေးလောက်ငါတရားလေးအာထုတ်ချင်ပါတယ်အာရှင်မရထွက်ပြေးပဲနဲ့လုံးမှာတော့ဩမပြေးပါဘူးကွယ်ဘလို့များအာမခံပါတော့ဩရပါတယ်ပေးအဲ့ကြောင့်တော့ဆိုပြီးတော့သူ့ခြေတော်နှစ်ချောင်းပြောင်းပြောင်းဆိုရိုက်ချိုးတာကဲဒီလောက်ဆိုရင်အမကမင်းတို့သေးကြပြီမဟုတ်လားငါပြေးလည်းမရတော့ပါဘူး။အော်ရပါပြီဆိုပြီးဟိုကသူ့အနေနဲ့သူဒီခါလည်းဘေးမှာထိုင်ပြီးတော့သူတို့ကလည်းစောက်ဒီမထေကြီးကတင်ကြလုံး ကဲဒီခန္ဓာကိုယ်ကြီးငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါဖုတ်ဘူးဟောတက်လာတဲ့ဝေဒနာတွေခြေထောက်နှစ်ချောင်းရိုက်ချိုးထားတာဘလောက်တက်နေမလဲအဲ့ဒီဝေဒနာတွေရဲ့အပေါ်မှာနော်လစ်လျူရှူပြီးတော့ဝေဒနာအမနတိကာရတဲ့ဝေဒနာကိုနှလုံးမသွင်းမဲ့မဲနဲ့နာတာကိုနှလုံးမသွင်းဘူးနာတယ်လို့နှလုံးမသွင်းတာပြောတာနာတယ်လို့နှလုံးမသွင်းဘူးကြိုက်တယ်လို့နှလုံးမသွင်းဘူးဝေဒနာနာရခံစားတဲ့သဘောလေးကိုပဲရှုလိုက်တာ ဝေဒနာတွေကတက်နေလေတက်နေတဲ့ဝေဒနာတွေရဲ့အပေါ်မှာစိတ်ထဲမှာဒီကြိုက်ခဲထုံကျင်ပြီးတော့တက်နေတဲ့ဝေဒနာစိတ်ထဲမှာခံစားတဲ့သဘောလေးကိုပဲသူကမြင်အောင်ကြည့်နေတာအဲ့ဒီဝေဒနာနာရခံစားတဲ့သဘောလေးဟာအော်ဒီဝေဒနာနာလေးဟာခံစားပြက်ပါလားခံစားပြက်ပါလားခံစားပြက်ပါလားလို့ဝေဒနာနာရဲ့အပြက်ကို မြင်အောင်လဲရှုလိုက်ရောတဲ့နော်အဲ့ဒီမှာ ဒုက္ခဝေဒနာလည်းချုပ်ပြီးဒုက္ခဝေဒနာလည်းချုပ်ပြီးဥပေက္ခဝေဒနာလည်းချုပ်ပြီးဝေဒနာနိဒေါဒဖြစ်သွားပြီတရင်ကအဖြစ်ဝေဒနာတွေတခါတည်းအဲ့ဒီမှာချုပ်ငြိမ်းပြီးတော့နော်အဲ့ဒီဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာမှအော်ရာဂနုတ္တိယလည်းမကိန်းတော့ဘူးနော်တဏှာလောဘလည်းမဖြစ်တော့ဘူးတဲ့နော်ဒေါသလည်းမကိန်းတော့ဘူးဒေါသလည်းမဖြစ်တော့ဝေဒနာရဲ့ပေါ်မှာတွေးဝဲတယ်မောဟလည်းမဖြစ်တော့ဘူးဆိုတော့ ဒုက္ခတန္တံကရိတတိနော်ဒုက္ခဝေဒနာမှာဒေါသလည်းမဖြစ်တော့ဒုက္ခဝေဒနာမှာလောဘလည်းမဖြစ်တော့ဥပ္ပခဝေဒနာမှာမောဟလည်းမဖြစ်တော့လို့ဒုက္ခရဲ့အဆုံးကို ရောက်သွားပြီယဟန္တာကြီးဖြစ်သွားပြီလို့ပြောတာဒါကြောင့်မို့ဥဇဏတို့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေကဒီနေ့အော်ငါတို့ဟာဝေဒနာနုပဒနာ ကမ္မထံကို သေးသေးချာချာပွားထားမှအော်ငါတို့ဒေဂာနာနီလည်းအသေးတတ်မှာပါလား ငါတို့ဒေဂာနန်းဒီမှာဒီခန္ဓာကိုယ်ကြီးဟာအသေးအလဲငါတို့ကိုနှိပ်စက်အောင်ပါပူရာတစ်မျိုးအေရာတစ်မျိုးမောရာတစ်မျိုးကြက်တာတစ်မျိုးဆို့တာတစ်မျိုးတစ်တာတစ်မျိုးလောက်လို့မရလှက်လို့မရရေလေးတစ်ပေါက်တောင်တောက်လို့မရတဲ့အဆင့်ထိငါတို့ကိုနှိပ်စက်ရင်ငါနာတယ်ငါကြိုက်တယ်ဆိုတဲ့ဒိဋ္ဌိမိဒေါသမိတောက်လောင်မသေးပဲနဲ့နော်ဒုက္ခဝေဒနာမှာဒေါသလည်းမဖြစ်အောင် နော်ဒုက္ခဝေဒနာမှာတဏှာလောဘကိုလည်းမဖြစ်အောင်ဥပေက္ခဝေဒနာမှာမောဟမဖြစ်အောင် ကျင့်နိုင်မှသာလေငါတို့အသေးတတ်မှာပါလားအထူးအားဖြင့်ဒီဒုက္ခဝေဒနာကြီးကိုငါတို့လက်လျူရှုတတ်အောင်လုပ်မထားရင်တော့တေဃာနာနီမှာဒေါသနဲ့သေရင်တော့ငါတို့အပယ်လွတ်မှာမဟုတ်ဘူးအဲ့တော့လူဘဝလည်းရပါရဲ့သာသနာတော်နဲ့လည်းတွေ့ပါရဲ့တန်းနဲ့ဒီလိုအပယ်လွတ်အောင်မှ မလုပ်ခဲ့ရေမတရားဖို့တရားမရသေးထားအောင်အပယ်လေးလွတ်အောင်မှငါတို့ဒီစိတ်လေးကိုမပြောင်းတတ်မထားတတ်ရင်တော့ ငါတို့သာသနာနဲ့တွေ့ရကြိုနတ်ပြီးလူဖြစ်ရကြိုဟောသာသနာနဲ့တွေ့ရကြိုမနတ်ဘူးလူဖြစ်ရကြိုမနတ်တော့ဘူးလို့ကိုကိုကိုတန်ဒိဋ္ဌံချပြီးကိုယ်စိတ်ကိုဆုံးမပြီးတော့ယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်ဒုက္ခဝေဒနာမှာဒေါသကိုမဖြစ်အောင်ကြင်ကြံကြောကုန်ပွားများအာထုတ်နိုင်ကြပါစေကုန်သတည်းဒုက္ခဝေဒနာမှာရာဂာနုတ္တိယတဏှာလောဘတွေမကိန်းအောင်လည်းကြင်ကြံကြောကုန် ပွားများအားထုတ်နိုင်ကြပါစေကုန်သတည်းဥပေက္ခဝေဒနာမအဝိဇ္ဇာနုတယဆိုတဲ့မောဟတွေမဖြစ်အောင် ကြင်ကြံကြောကုန်ပွားများအားထုတ်နိုင်ကြကုန်ပြီလေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထိုထွေ၍သိအပ်သောအိုခြင်းကိယာနာခြင်းကိယာတေခြင်းကိယာသောရရခြင်းပူဆွဲရခြင်းကိုကြွဲရခြင်းဆိုတဲ့ မိစရဘာတို့ဤကေရာချုပ်ရာငိမ့်ရာသိမ့်ရာဖြစ်တဲ့အသင်္ခတဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကြီးကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဖေယ